ဝါဇောနာရင်တွေကနာကုလပိတုသုတ်ကိုစပြီးဟောလိုက်နာကုလပိတုနကုလာဤဖာခင်ကြီးဆိုတဲ့တရားကြီးမြတ်စွာဘုရားနဲ့အနန္တရင်းကြီးပါတယ်နကုလာရဲ့အမေဆိုတဲ့နကုလမာတာဆိုတဲ့မိခင်ကြီးရလည်းရင်းကြီးပါတယ်တကယ်သားရင်သားရင်များလို့ပဲ ငယ်နီနီစီးကကြနာဂူလာတကာကြီးကအရွယ်ကလည်းကြီးဟိုမင်းတော့မကြမ်းပါလည်းဖြစ်နေလို့မြတ်စွာဘုရားလာရောက်တဲ့ခါကာလမှာခဏခဏမလာနိုင်တဲ့အကြောင်းကြောက်ထားအကြမ်းမှာယောဂဝေဒနာရှိလို့အဲဒါမြတ်စွာဘုရား အာတုရကာယကမေတတောစိတ်တံအနာတုရံဘောဓတိတိဧဝံဤတိဒိဋ္ဌိတဗံဩဝါဒပေအာဂတိနာကုလပိတာဆိုတဲ့အရှင်တကာကြီးအာတုရကာယက နာကျင်ခံခက်မကြမ်းမမာတော့ကိုရှိတော့မင်္ဂအားစိတ်တံစိတ်ဒီအနာတုရံမကြမ်းမာခြင်းမရှိပဲကျမ်းကျမ်းမာမာရှိသည်မောဟတတိဖြစ်လတံဤဒီဧဝံဤတို့ေသင်ဤဒိဋ္ဌိတာပံကျင်ရမည် ကိုယ်ကမကြမ်းပါပြင်မယ်လို့စိတ်ကြမ်းပါပြင်မယ်လို့လုံးသွင်းပြီးတော့ညံမယ်။ဒါလည်းသူတို့လေးပါပဲ။ရုပ်ကိုယ်ကမကြမ်းပါတော့လဲစိတ်ကိုယ်တော့ကြမ်းပါစေရမည်ရဲ့ဒါမြတ်စွာဘုရားပြီးတဲ့ဩဝါဒ။ရုပ်ကိုယ်ဆိုတာကတော့ဘယ်လိုကြည့်နေနေမယ်လို့မကြမ်းမမှာဖြစ်နိုင်တာပဲ။ စိတ်ကတော့ပြုပြင်လို့ရအဲယုတ်ကမကြမ်းပါမယ်လို့စိတ်တော့ကြမ်းပါစေလို့မြတ်စွာဘုရားဩဝါဒပေးအဲ့ဒါလေးလိုက်ပြီးတော့ဆွေရမယ်ယုတ်ကိုကမကြမ်းပါတော့လေယုတ်ကိုကမကြမ်းပါတော့လေစိတ်ကိုတော့စိတ်ကိုတော့ကြမ်းပါစေရမည်ကြမ်းပါစေရမည်ယုတ်ကိုကမကြမ်းပါတော့လေယုတ်ကိုကမကြမ်းပါတော့လေ ယုတ်ကိုယ်ကမကြမ်းပါတော့လဲယုတ်ကိုယ်ကမကြမ်းပါ လို့ရှိရင်ယောက်ကနေမကောင်းရတဲ့အချိန်စိတ်ကစိတ်ညစ်စိတ်ပြက်စိတ်ဆိုးဒါတွေဖြစ်တတ်တယ်စိတ်ရောမကြမ်းပါတော့ရုပ်ကမကြမ်းပါမယ်စိတ်ကကြမ်းပါမယ်ဆိုတော့စိတ်ကတော့ရည်နေနေပဂရိအတိုင်းပဲဖြစ်စေရမယ်တရားရည်နဲ့နှလုံးသွင်းရအောင်ဒါနှလုံးသွင်းနဲ့ဆင်ញင်ပြီးတော့အင်းမကြမ်းပါလေရုပ်တွေဖြစ်တတ်တဲ့သဘောတွေဖြစ်တာပဲလို့နှလုံးသွင်းပြီးတော့ပြီးခံရတယ် ကြည်လင်နေဖြစ်စေရမယ်အဲ့ဒါနဲ့စပြီးတော့ရှင်သာရိပုတ္တရာကရုပ်ကိုလည်းမကြမ်းပါစိတ်လည်းမကြမ်းပါနှမျိုးလုံးမကြမ်းပါတာကိုအဲ့ဒါကိုဟောထားပါတယ်ရုပ်ကိုကြမ်းပါစိတ်ရောကြမ်းပါအဲနှစ်ခုလုံးကြမ်းပါကလည်းဟောထားပါတယ်အဲရုပ်ကိုကမကြမ်းပါတော့လည်းစိတ်ကြမ်းပါပုံအဲ့ဒါဟောထားတာရှိပါတယ် အဲ့ဒါကိုဒီနေ့ကရုပ်ပိုင်းနဲ့စပြီးတော့ဟောပြီးပါပြီဒါလည်းတချို့ခြံတယ်ရုပ်အမှားရခက်တဲ့ဥစ္စာတွေခြံတဲ့နောက်ချိန်ရှိလို့ရှိရင်တော့နောက်ကြမှာအဲ့ဒီကတက္ကရာဒိဋ္ဌိ20အဲ့ဒါတွေခြံတယ်ဟာရူပမမရူပန္တိ ပရိယုထထာယီဟောတိနောက်ဆုံးပိုင်းလေးကအရေးကြီးဆုံးပိုင်းလေးကအာရူပံရူပံယုတ်ဒီအာငါပဲငါရငါယုတ်ပဲမမရူပံဒီပံလေးကမမငါဥစ္စာပဲဤတိဤတို့ပရိယုထထာယီကျွမ်းမို့၍ သီလေးရှိပြီဟောဒီပြည်သူဤပုဂ္ဂိုလ်တွေမှာအဲဒီတော့ပဲအထင်မြင်ကသွားမှုပြီးတော့တင်းနေတယ်ယုတ်ဟာငါပဲငါဤယုတ်ပဲအဲယုတ်ကိုကြီးတစ်ခုလုံးသက်ရှင်နေတာငါကောင်နေရခြင်းထင်တယ်ယုတ်ကိုအစိတ်ပိုင်းနဲ့ယုတ်တယ်လည်းပဲငါလည်းငါခြေစပြီးချင်းအာတကောင်နဲ့ဆိုင်တဲ့အစိတ်ပိုင်းနဲ့နေရခြင်းထင်တယ် အဲဒီအထင်ကြီးကလွှမ်းမိုးပြီးတော့ဖြစ်နေတာတဲ့သတ္တဝါတွေမှာဘာသာရေးရအားဖြင့်အတ္တဇွဲရှိတဲ့ပုဂ္ဂိုလ်တွေကြတော့သိပြီးတော့အစွဲတော်ကြီးတာဒီအတ္တဇွဲအတ္တဇွဲဆလမ်ဘာသာရေးရနဲ့မဆိုင်လို့ရှိရင်တော့လည်းနည်းနည်းသက်သာပါရဲ့ဒါပေမဲ့လို့ဆွဲလမ်းကတော့ကြီးတာပဲဒီအတ္တဇွဲဟွန်းကျုပ်ကမလွယ်ဘူးအဲဒီတော့ အတ္တဇောကလွှမ်းမိုးပြီးနေတဲ့ပုဂ္ဂိုလ်အားအာတတငါရူပမမရူပပရိယုထထားရင်တော့ယုတ်ဟာငါပဲငါယုတ်ပဲလို့သင်မြင်တဲ့စိတ်ကလွှမ်းမိုးပြီးတော့ကြီးနေတဲ့ပုဂ္ဂိုလ်အားရူပံဝိပရိညောတိအညတာဟောတိယောဂဟောပြန်တယ်ဒီမျိုးတည်းဖြစ်သွားတာလေအဲဒီလိုခါကာလမှာ သတ္တဥပ္ပဇာတိသောကပရိယောဒုက္ခဒေါမနတုပါဒာရုပ်တမျိုးတနည်းဖြစ်ပြောင်းလဲသွားခြင်းကြောင့်သောကဆိုရင်လည်းဖြစ်တတ်တယ်ပရိယောကငွေကြွေးခြင်းလည်းဖြစ်တတ်တယ်ဒုက္ခကိုဆင်းရဲလည်းဖြစ်တတ်တယ်ဒေါမနတာဆင်းရဲမသာခြင်းလည်းဖြစ်တတ်တယ်ဥပါယတာဒီထဲမှာပြိမဖြစ်ရလေခြင်းလို့ ပြင်းထန်စွာပူပန်ညင်းလည်းဖြစ်တတ်တယ်အဲဒါရရှိုးဖြစ်ဖြစ်နေပါပဲမဂရီကကျမ်းမာနေတဲ့ပုဂ္ဂိုလ်ဟာမကျမ်းမာလို့ယောဂဝေဒနာဖြစ်ရင်နည်းနည်းပါးပါးတော့ကိစ္စမရှိသေးဘူးလုံလုံကဲကဲဖြစ်လာလို့ရှိရင်တော်တော်နဲ့မပြောင်းနိုင်လို့ရှိရင်အဲဒါဟာအဲဒီလိုသောကပရိဒီဝါတွေဖြစ်တော့တာပဲအဲဒီသောကပရိဒီဝါတွေမဖြစ်ဖို့ရပါပဲမဖြစ်ဖို့ရတော့ဘယ်နဲ့လောက်ရမလို့ဆိုတော့ ယုတ်ကိုငါတော့ငါဥစ္စာလို့အဲဒီတော့ထင်မြင်တဲ့စိတ်ကမသွမ်းဖို့စရာဘူးတဲ့အဲဒီတော့မထင်မြင်ရဘူးဟွန်းယုတ်ကိုဟာငါမဟုတ်ငါဥစ္စာမဟုတ်အဲငါမဟုတ်ငါဥစ္စာမဟုတ်ဆိုတော့အိစ္ဆဒုက္ခအနတ္တပေါ့လေအဲဒီတော့မှအများနားလဲငါမဟုတ်ငါဥစ္စာမဟုတ် နိစ္စဒုက္ခအနတ္တသဘောတရားပဲလို့သိမြင်လို့ရှိရင်အဲဒီယုတ်ကတမျိုးတနည်းကြောင်းလဲဖောက်ပြန်နေတယ်လို့လည်းပဲယုတ်ကကချွေရင်းပျက်စီးတာပဲစိတ်ကတော့မပျက်စီးဘူးကျမ်းပါတယ်စိတ်ကတော့ကျမ်းကျမ်းမှမှရှိတယ်အဲဒီအဲဒီလိုအတိမျိုးတီးနေအောင်လို့တရားဆိုအားထုတ်ကြတာ ကိုမူရတွေဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးတော့ရှုသင်ရှားရတယ်ပြီးစရှုရနေမှာတော့ကောင်းတာပင်ဟာစပြီးတော့ရှုခိုင်းတယ်ကောင်းတယ်လာလိုက်ပင်ကြသွားလိုက်ဒါဘယ်ကြတာတောင်းတာတင်းတာတွန်းကန်တာလှူရှားတာဝါယောဓာတ်တွေပဲကိုယ်သာဆန်းတာဝါယောဓာတ်ပဲသွားတာအဲခြေတော်ကျွားတာလှမ်းတာချတာဝါယောဓာတ်ပဲလှူရှားတာဝါယောဓာတ်ကိုမူရတွေပြည်ပြင်းနေပြည်နေဝါယောဓာတ်ပြဋ္ဌာန်းတယ် ဒါကတခါကျတော့ဆဲမှာကျန်တဲ့ပေါ်နူးညံ့တဲ့သဘောတွေ့ရတဲ့အခါမှာပထဝီရတယ်ပြပါတယ်။ကိုယ်ရဲ့အေးရတွေတွေ့တဲ့အခါကလည်းဒီသောရတွေတွေ့။ဆိုတဲ့သဘောအရေးသဘောတွေတွေ့တဲ့အခါကျတော့အာဝရလည်းတွေ့ပါတယ်။ဓာကြီးလေးပါလုံးတွေ့ပါတယ်။မြင်ရတဲ့အခါကလည်းကျတော့အစင်းအစင်းနဲ့မျက်စိတွေ့တယ်။ ရတဲ့ခါကာလကျတော့နားနဲ့အသာတွေ့နားနဲ့ခါကာလကျတော့နှာခေါင်းနဲ့နှာသားတဲ့ခါကာလကျတော့လျှာနဲ့ရတာတွေ့တွေ့ထီးတဲ့ခါကာလကျတော့ခုနကဟာရပဲတွေ့ထီးတာတော့ကိုယ်နဲ့အတွေ့အထိရုပ်တွေပထဝီဆိုခက်မှာကျမ်းသာနုညံ့တာတေဇောဆိုရင်ပူတာအေးတာဝါရောဆိုတော့တောင်းတင်းထောက်ကန်တာလှုပ်ရှားတာဒါအခုမှတ် ရှုမှန်နေကြတာလေအဲ့ဒါကြီးဝါယောဓမှတ်နေရတာများပါတယ်ဒါလည်းတော့သင်္ချာတွေ့ရတဲ့ရုပ်တရားသူခိုင်တာနဲ့သူဖြစ်နေတာပဲဖြစ်ပြီးကြောက်တာဖြစ်ကြတာသိကြည့်တယ်ကဟောင်းမရှိဘူးဗရိပုဂ္ဂိုလ်တွေနေကတော့ငယ်ငယ်ကရှိလာတဲ့ရုပ်ကိုကြီးကအခုတည်းကတီးနေတယ်အောင်းမင်းတာဟုတ်အခုတည်းကတီးနေတဲ့အောင်းမင်းတော့ ဒီယုတ်ကိုကြီးတစ်စုံတရားဖြစ်သွားလို့ရှိရင်ငါဒုက္ခရောက်တယ်ငါဆင်းရဲတယ်ဆိုပြီးတော့ငါအနေနဲ့သိမချမ်းသာတယ်ဖြစ်တာအဲအခုဝိပဿနာရှိတဲ့ပုဂ္ဂိုလ်ရဲ့ဝိပဿနာဉာဏ်တော်ရင်းတဲ့အခါပေါ့လေတော်ရင်းဆိုမှတ်လို့တော်တော်ကောင်းလာရင်တော့ဒီယုတ်တရားသဘောတော့ပြီးပါယုတ်တရားသဘောနာမ်တရားသဘောဒုက္ခိတာနဲ့ပြင်းအဲဒါလေးတွေပိုင်ပိုင်နဲ့ပြီးပြီဆိုလို့ရှိရင် ဒီယုံနာနေတာဒုက္ခိုက်တာနဲ့သူဖြစ်နေတာတွေပဲဒီထဲမှာငါရဲ့ကိုယ်ရဲ့အကောင်းရဲ့လည်းမရှိဘူးသူသဘောတည်းဖြစ်နေဖြစ်ပြနေတဲ့တရားတွေပဲသူဆင်ရဆင်ရအကြောင်းကြောင့်မကောင်းတဲ့အကြောင်းနဲ့သတ်ဆိုင်တဲ့ခါကာလကျရင် မကောင်းတဲ့အကျိုးတွေရောက်လာတာအဲကိုဆင်ရမျိုးတွေဖြစ်လာသူသဘောနဲ့ဖြစ်နေတာပဲလို့လုံးသွင်းပြီးတော့ သက်သာရနိုင်တယ်အဲဒီလိုသက်သာရအောင်ရုပ်ကိုငါငါဥစ္စာမဟုတ်အိစ္ဆဒုက္ခအနတ္တဟုသိမြင်အဲဒီလိုသိမြင်အောင်ကဘယ်နဲ့လောက်အောင်လို့ဆိုကြက်မှထားရုံတော့လွယ်သားပါပဲကြက်မှထားရုံနဲ့လည်းမပြီးသေးဘူးရုပ်တွေဖြစ်တိုင်းဖြစ်တိုင်းလာပြီးတော့ရှုမှအဲရုပ်တရားတွေကသူခိုက်တာနဲ့သူဖြစ်တဲ့သဘောတရားများပဲအိစ္ဆမမြဲတဲ့သဘောတရားများ ရှိကြည်ပြည့်စုံတဲ့ဒုက္ခဆင်းရဲပဲသူသဘောတည်းသူဖြစ်ပြနေတဲ့သိုးမြတဲ့နာတာသဘောတရားပဲဆိုတာဘုဝေညာနဲ့ဒီလိုသိရတာကိုအဲဒီလိုသိမှအဲဒီလိုသိအောင်လို့ပဲဝိပဿနာရှုနေရတယ်အဲဒီလိုရှုရှုတဲ့အခါယုတ်တမျိုးတည်းဖြစ်သွားပြီမယ်လို့ဘောဂါကတည်းကဖြစ်ပဲအမြဲချမ်းသာစွာနေရသည်ယောဂဆင်းရဲနေမယ်အဲဆင်းရဲတဲ့ယုတ် ပျက်စီးတဲ့ရုပ်တွေပဲဖြစ်တဲ့အမူအရာတိုင်းရှုမှတ်ပြီးတော့တသက်တာတာဒီမှာနေနိုင်တယ်အဲ့ဒါလည်းနိုင်မှုအရေးကြီးပါတယ်အဲ့ဒါလေးကိုပထမပုံနဲ့နှစ်ပုဒ်ဆိုမှဆိုမှတင့်နာမှာတင့်နာမှာနှစ်ခုရှိတယ်ကာယဒီမှာပါရရတယ်လေကာယမှာပါရင်တော့သိမှာမဟုတ်ဘူးဒီမှာဟာနာဒီကံဆာရယူရဲတယ်ဆာရဒီပါလို့မရဘူးရတာလေ အဲလုံးလုံးမရသေးတဲ့ပုဂ္ဂိုလ်ရှင်တော့ပြေးပြနေတယ်ရှိသေးတယ်ခွန်ကြီးတွေမှာလည်းအဲ့ဒီလိုတော့များများရှိတယ်။မြဲ60 90လောက်ရှိနေတယ်။အဲဒီကဆိုရမယ်။ရုပ်ကိုရုပ်ကိုငါငါဥစ္စာငါငါဥစ္စာအင်းနေလင်း သည်ဖြစ်ရသည်ဒုက္ခသာသည်ဖြစ်ရသည်ညင်းညိုညင်းညိုမြို့တမီဖြစ်သွားသောအခါမြို့တမီဖြစ်သွားသောအခါဒုက္ခသာသည်ဖြစ်ရသည်ဒုက္ခသာသည်ဖြစ်ရသည်အဲဒါတော့ကတော့ပြီးမှာပါပဲရုပ်ကိုဘာငါဥစ္စာထင်းတယ်လို့ရှိရင်အဲဒီရုပ်ဒီမျိုးဒီမျိုးဖြစ်တဲ့ဇာညင်ကောင်းထိုင်နေတာပါပဲနေတာမထင်တာဖြစ်တာအဲဒီကြတော့ လောကစားပြီးဖြစ်တတ်တယ်တဲ့ငါဆင်းရဲတယ်ငါဘယ်လိုဖြစ်တယ်ဒုက္ခတွေရောက်တယ်ငါအစအကောင်းနေတာနဲ့ခုမကောင်းဘူးအဲဒီယောဂအကြောင်းမပြောင်းနိုင်ပါမလားစသည်ဖြင့်ဒီနှလုံးမသားမှုတွေဖြစ်တယ်အဲဒါယုတ်ကိုကမကြမ်းမာနေတဲ့အခါစိတ်ရောရောပြီးတော့ကြမ်းမာတာရောစီရောနှမျိုးလုံးမကြမ်းမာတာတဲ့ဒါအဲဒီရောစီရောနှမျိုးလုံးမကြမ်းမာမဖြစ်အောင် စိတ်ကျမ်းမအောင်ဆောင်ရွက်ဖို့အရေးကြီးတယ်ရုပ်တော့အများအားကျမ်းမအောင်မလွယ်ဘူးကရုပ်တော့လောကမှာဆေးဝါးတွေနဲ့ကောင်းပြီဆိုဆေးဝါးတွေနဲ့ဒီလိုကုသနေတဲ့ပုဂ္ဂိုလ်တွေလည်းတချို့ယောဂါဒီလိုပါမခံလာပါဘူးတကယ်ကြီးကြီးဖြစ်လာတော့ပြည်ပြင်လို့မရပါဘူးအဲဒီတော့ပြည်ပြင်လို့ရတာစိတ်ကတော့ပြည်ပြင်လို့ရတယ်

မဟောသစ္စာဒုက္ခအနာတ္တဟုသိမြင်လင်မြင်ရောအမျိုးတည်းဖြစ်သွားတော်လဲသောကသာရီမဖြစ်ဖဲမြဲချမ်းသာစွာနေရသည်မြဲချမ်းသာစွာနေရသည် မြို့တည်းဖြစ်သွားတော်လဲဘောဂသသည်မဖြစ်ပဲမြဲချမ်းသာမြာသည်မြင်းယောမြို့တည်းဖြစ်သွားတော်လဲဘောဂသသည်မဖြစ်ပဲမြဲချမ်းသာနေရသည်အဲဒါယုံနဲ့စပြီးတော့ အဲဒီထဲမှာရုပ်ပြီးရင်ဝေဒနာတို့သင်ညာတို့သင်္ခါရဝိညာဉ်အကုန်လုံးဟောထားတာကအဲဘုရားပဒနာရှိလို့ရုပ်တရားတွေဒုက္ခိုက်တာနဲ့သူဖြစ်ပြနာရတရားတွေအိဋ္ဌမမြဲဘူးဒုက္ခဆင်းရဲတွေအနာတ္တအတ္တမဟုတ်ဘူးအရှင်ဘက်ကရှိတဲ့ရုပ်တွေလိုပဲကိုယ်တည်းကရုပ်လည်းပဲကိုယ်ကိုယ်တည်းကမဟုတ်တာငါကိုယ်ရလို့ခေါ်ရတာမှန်ကတော့ကိုယ်ပိုင်ဆိုရတဲ့အတ္တကောင်တော့မဟုတ်ဘူး သူเจ้าကလည်းပဲအသေးသေးဖြစ်နေတဲ့ရုပ်ကြားတွေပဲအဲ့ဒါပြီးလို့ရှိရင်ဉာဏ်မကောင်းထိုင်မသာဖြစ်တော်လည်းပဲသောကစသည်မရှိဘူး။ဘာကြောင့်လဲဆိုတော့ရုပ်ကငါငါဥစ္စာရတော့မစွဲလမ်းမဲ့ဟာသူသဘောတည်းတစ်ဖြစ်တဲ့သဘောတရားပဲ။အဲသူဆရာအကြောင်းတွေကြောင့်ဖြစ်ပြပြီးတော့နေတဲ့သဘောတရားမျှပဲလို့ erejgaetnye e dịkana ọga gag jeburesaye bụsje maou je osieesie chimatialjeechizbụanje errdiya bụdoaaya lala nara ယုံနာတရားတွေနဲ့စပြီးတော့အပြစ်တင်စရာတွေပါပဲအာရိနဝအပြစ်တွေပါပဲမကောင်းတဲ့ဥစ္စာတွေပါပဲအဲ့ဒါတွေသိနေတယ်ဒါကြောင့်ယုတ်ကမကြမ်းမမာဖြစ်တော်လည်းပဲစိတ်တော့ကြမ်းမာစေရမယ်စိတ်တော့ကြမ်းမအောင်လို့အားထုတ်မယ်နှလုံးသွင်းမယ်အဲဒီလိုသဘောထားပြီးတော့ ဝိပဿနာတွေရှုကြရတယ်နိုင်ညောင်ရှုရတယ်နေမောနေမကဒီသက်ခါလဲရှုမှနေရင် ကောင်းတာပါပဲလက်စားရှိမှဒါမှလက်စားမရှိဘဲနဲ့ခုမှစပြီးတော့အထောက်အမယ်ဆိုရင်မလွယ်ဘူး။ဒါစောစောကတည်းကမိုင်မိုင်နိုင်နိုင်အားထုတ်ကြလို့ရှိရင်အရိယာမဲ့ကိုရောက်ရင်တော့အကောင်းဆုံးပေါ့အဲ့ဒီမရောက်တော့ဘူးလား။သင်္ဃာညာတို့သင်္ဃာရုပ္ပခာညာတို့မိုင်မိုင်နိုင်နိုင်ရောက်ပြီးသားပုဂ္ဂိုလ်ဆိုရင်ရှုမှတ်တဲ့အခါမှာသူက တော်တော်နိုင်တတ်ပါတယ်ဒီခံနိုင်တတ်ပါအရိယာမဖို့ရောက်ပြီးနိုင်နေနေတဲ့ပုဂ္ဂိုလ်တော့သူပြောကြမလို့အောင်အဲဒီလိုနေနိုင်မှုရသစ္စာပြဩဝါဒပေးတာယုတ်ကမကြမ်းပါပဲမဲ့လို့စိတ်တော်ကြမ်းပါစေရမည်အဲယုတ်ကမကြမ်းပါလည်းစိတ်ကြမ်းပါအောင်လို့အားထုတ်မယ်နှလုံးသွင်းမယ်အဲဒီလိုစိတ်ထဲမှာစောင့်ကြည့်ပြီးတော့အားထုတ်နေကြဖို့ပါပဲ ယုတ်ပြီးတော့ဝေဒနာရောက်လာတယ်။ဟွန်းဝေဒနာကတော့ယုတ်နဲ့တူတာအတူတူပါပဲ။ဒါလည်းရှိလို့ရှိရင်တော့ဒါလည်းနဲ့ညင်းဆိုရင်ရပါတယ်။ယုတ်ကငါငါဥစ္စာချင်းနေလင်းဆိုဝေဒနာကိုငါလည်းပါတယ်။ငါငါဥစ္စာချင်းနေလင်းယင်းယုတ်စဉာယင်းဝေဒနာဒါလေးပဲကြောင်းနေမှာပဲ။အဲဒါလေးကတော့ကြောင်းရတယ်ယင်းဝေဒနာ။ ညင်ဝေဒနာတစ်မျိုးတစ်မျိုးဖြစ်သွားသောအခါသောကစသည်ဖြစ်ရသည်တဲ့။အဲဒါလေးဆိုကြအောင်လို့ဝေဒနာကိုငါငါဥစ္စာခြင်းနေနှင့်ညင်ဝေဒနာမျိုးတစ်မျိုးဖြစ်သွားသောအခါသောကစသည်ဖြစ်ရသည်။ဝေဒနာကို ဥစ္စာထင်နေလင်မြင်ဝေဒနာမြို့တည်းဖြစ်သွားသောအခါသောတာသာဖြစ်ရသည်ဝေဒနာကိုငါငါဥစ္စာထင်နေလင်မြင်ဝေဒနာမြို့တည်းဖြစ်သွားသောအခါသောတာသာဖြစ်ရသည် ဒုက္ခဝေဒနာအကောင်းစားရှိတယ်ဒုက္ခဝေဒနာ အဆိုးစားရှိတယ်အကောင်းနဲ့အဆိုးနှမျိုးဥပ္ပခာဝေဒနာ အလယ်လားတဲ့ဒါကတော့ဆိုးတယ်လည်းမဆိုးရင်ကောင်းတယ်လည်းမဆိုးရင်တို့တယ်လည်းကောင်းတဲ့ဘက်ကများပါတယ်သူကဆိုးမှမဆိုးပဲမဆိုးရင်တော့တော်တာပေါ့သူကဟုတ်ဘဒ္ဒဝါတွေကြောက်เสียကောင်းတာကဆိုးတဲ့ဒုက္ခဝေဒနာကြောက်เสียကောင်းတာကိုဆင်းရဲအမျိုးမျိုး စိတ်ဆင်းရဲမျိုးမျိုးဒါတွေကြောက်ရွံ့ကောင်းတာလောကကြီးမှာအဲဒီကိုဆင်းရဲစိတ်ဆင်းရဲဆိုတဲ့ဒုက္ခဝေဒနာများနှုတ်ပြနိုင်လို့ရှိရင်သတ္တဝါတွေသိချမ်းသာမှာပေါ့ဘာမှဆင်းရဲမရှိဘူးနေနေရတဲ့အနာကြီးမှာအခုတော့ကိုဆင်းရဲစိတ်ဆင်းရဲကြီးမှာဩရှိနေတော့ပထမတော့ကနေကောင်းထိုင်တာနဲ့နေသာထိုင်တာဖြစ်နေတဲ့ပုဂ္ဂိုလ်မြင်မကောင်းတဲ့ခါကာလကျတော့ကိုဆင်းရဲတွေ အဲနားလိုက်ကျင်လိုက်ကြိုက်ခဲလိုက်အောင်းလိုက်အင်းလိုက်မောလိုက်ပန်းလိုက်ပါလေရွယ်ကြီးတဲ့ပုဂ္ဂိုလ်တွေနာယောဂပြင်းထန်နှိမ့်ဆက်နေတဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေမှာဒုက္ခဝေဒနာတွေကအမှန်နှိမ့်ဆက်တာပဲဒုက္ခဝေဒနာတွေအဲဒါဝေဒနာတစ်မျိုးတစ်မျိုးဖြစ်သွားတာအစတုန်းကတော့ကောင်းတယ်ဒါကလေးတုန်းကတော့တစ်ခါတည်းအောင်လည်းမကောင်းတာလည်းဖြစ်တာပဲဒါကမပြောပါလို့ဆိုပါတော့သူက နေတာထိုင်တာဖြစ်ပြီးတော့ဟာနေတာထိုင်တာဖြစ်နေတာနဲ့ဥပိ္ပခဝေဒနာနေတာထိုင်တာဖြစ်တာဥပိ္ပခဝေဒနာအဲဒီနေတာထိုင်တာဖြစ်တဲ့ဥပိ္ပခဝေဒနာနဲ့အထာတရားများတော့ဘုရားမှာတွေ့ကောင်းတဲ့တွေ့ပြီးတော့ကောင်းပြီးတော့နေခဲ့ကြောင်းမြညွတ်လို့နေမောထိုင်မသာဖြစ်ပြီဆိုတဲ့အခါကျတော့ကိုဆင်းရဲတယ်အဲ့ဒါကြီးအများကြီးဖြစ်တာကိုဆင်းရဲတယ် ရမ်းမှပါဖြစ်တယ်ဆိုတာကိုဆင်းရဲတွေဖြစ်တာအဲဒီကိုဆင်းရဲတွေဖြစ်ပြီးတော့စိတ်ဆင်းရဲတွေနောက်ပါလိုက်ပြီးတော့လာရတယ်အဲ့ဒါမလိုက်ဖို့အရေးကြီးတယ်လို့ဒါကြောင့်အဲဒီဝေဒနာကိုငါငါဥစ္စာလို့ထင်နေရင်ဗတိပုဂ္ဂိုလ်တွေဒီလိုထင်နေတာပါပဲဘုရားသာသနာအပြင်ဘက်ကဆိုလို့ရှိရင်ငါငါဥစ္စာလို့ထင်နေကြတာပါပဲဘုရားသာသနာတော်တွင်ကလည်းပဲ တရားနဲ့ဝေးနေတဲ့ပုဂ္ဂိုလ်ရဲ့ဒီတိုင်းမှာပဲတရားနှလုံးသွင်းအထုတ်ပြီးတော့ဖြစ်ပြနေတဲ့ဟာလေသဘောတရားလေးအမှန်တိုင်းသိနေတဲ့ပုဂ္ဂိုလ်နည်းနည်းသက်သာရတယ်။ဘာမို့လို့ရှင်းတာဒီဝေဒနာကိုငါလို့ထင်တယ်။ကောင်းသောခံစားမှု ဆိုးသောခံစားမှုအလယ်လာတော့တမ်းမထင်ကြဘူး။အဲဒီခံစားမှုကိုငါပဲငါကောင်းနေတယ်။ဆင်းရဲတဲ့ခါကျလည်းငါမကောင်းဘူးငါဆင်းရဲနေတယ်ဘယ်လိုထင်လဲ။ ကောင်းတာမကောင်းတာငါပဲလို့ထင်နေတယ်အမှန်ကတော့ငါမဟုတ်ဘူးလို့အကြောင်းအားလျော်ကဖြစ်ပေါ်လာတဲ့ခံစားမှုပဲအဖြစ်ဖြစ်ဖြစ်နေတာအဲ့ဒါသင်ရှားပါတယ်ကွာဒါကြီးကအတွေ့အကြုံနဲ့မတွေ့တဲ့အခါမှာသူကသေတာထိုင်တာပဲဥပ္ပခဝေဒနာလို့ဖြစ်နေတာပါအတွေ့အကြုံနဲ့တွေ့လိုက်တာနဲ့နာတာပဲ ။ဒါကြောင့်နေရင်ခလုတ်တိုက်လို့ရှိရင်နာပြီးဆူဆူရင်နာပြီးအဲအဲ့ဒီလိုဟာတွေတွေ့ဆွေးနဲ့တွေ့တဲ့ခါကျရင်နာကျင်ကြိုက်ဆဲမှုတွေဖြစ်လာ။ဒါတော့ဒီနာကျင်ကြိုက်ဆဲမှုဟာအစရှိမှမရှိဘူးလေ။အခုမှအသေးဖြစ်လာ။အဲအသေးဖြစ်လာတော့ဒီဥစ္စာငါမဟုတ်ဘူးတဲ့။ပြီးတော့ဒီနာကျင်ကြိုက်ဆဲမှုကလည်းတောင်းတန်းနာတာကတော့ခဏနေကြောက်သွားပါလေ။မရှိကြဘူး။အဲဒါကငါမဟုတ်ဘူးသူခိုက်တာလည်းဖြစ်နေ။ အကြောင်းမကောင်းတဲ့ခါကာလကြရင်နာကျင်ကြိုက်ခဲမှုခံရခဲ့တဲ့ဝေဒနာဖြစ်တယ်။အကြောင်းကောင်းတဲ့ခါကာလကြရင်ကောင်းသောခံစားမှုလေးတွေဖြစ်တယ်။အဲမကောင်းကကောင်းလည်းမကောင်းအကြောင်းကကောင်းလည်းမကောင်းဆိုလည်းမဆိုအလယ်လားဒါတော့အလယ်လားတွေကများပါတယ်။အလယ်လားအတွေ့အကြုံနဲ့တွေ့နေတဲ့ခါဆိုလို့ရှိရင်တော့ကိုယ်ထဲမှာကောင်းတယ်လည်းမသိရဘူးမကောင်းမှုလည်းမသိရဘူးဆိုတော့လည်းအဲ့ဒီဥစ္စာ ကောင်းတဲ့ဘက်ကပဲများပါတယ်ဒီသာထင်တာရှိတယ်ဥပ္ပဒါဝေဒနာတော့တစ်လှည့်ကြည့်ဖြစ်နေအဲဒီဝေဒနာကိုငါပဲငါဥစ္စာပဲထင်နေရင်ဓမ္မကောင်းနေရကတော့ကြလားမကောင်းတဲ့ကိုဆင်းရဲတွေဖြစ်လာပြီဆိုရင်သိမချမ်းမသာတွေဖြစ်ရတာကိုအဲဒီဆင်းရဲတွေနောက်ကလိုက်ပြီးတော့လာအဲဒီတော့မလိုက်ရအောင်အဲဒီတော့လိုက်လာလို့ချင်း ကိုမကြမ်းပါတဲ့အခါစိတ်ရောရောမကြမ်းပါတာဖြစ်လာတာအဲဒါဖြစ်ပုံပေါ်ကြီးကဝေဒနာငါငါဥစားခြင်းနေခြင်းရင်းရုပ်အဲရင်းဝေဒနာအမျိုးတမီဖြစ်သွားသောအခါဘောဂါစသည်ဖြစ်ရသည်ပရမဝေဒနာမဆိုးဘူးနောက်တော့ဝေဒနာအဆိုးတွေနဲ့အဲညောင်းလိုက်ဘူးလဲနားလိုက်ကျင်လိုက်ခဲလိုက်ယောဂဝေဒနာဖြစ်စေတဲ့ပြီးနေကြလို့ခံရခဲလိုက်မောလိုက်ပန်းလိုက်ဟောလိုက်အဲဒီဖြစ်တဲ့ခါကျရင် ဒုက္ခဝေဒနာတွေတမျိုးတမျိုးဖြစ်သွားတာအဲဒီခါကြလို့ရှိရင်ဆိုရင်ဘူးဆွေးမှုငိုကြွေးမှုဒီကဆိုရင်လည်းအားမရပဲနဲ့ငိုရရတဲ့ကြောင်ငိုကြွေးမိသားနေကြရောက်သွားကိုဆင်းရဲတွေဖြစ်တယ်စိတ်ဆင်းရဲတွေဖြစ်တယ်ရှင်မဖြစ်ရလေရင်လို့ပြင်းစွာ စိတ်ပူပါမှုတွေဖြစ်တယ်အဲ့ဒီလည်းမဖြစ်အောင်အားထုတ်ဖို့ရနည်းနည်းလောက်အောင်လို့ဆိုလို့ချင်းဝေဒနာကိုငါငါဥစ္စာမဟုတ်အနိစ္စဒုက္ခနာတာဟုသိမြင်ခြင်းယင်းဝေဒနာသမျိုးတဏီဖြစ်သွားတော့လေသောကသတိမဖြစ်ဘဲအမြဲချမ်းသာစွာနေရသည်အဲဝေဒနာကိုငါငါဥစ္စာမဟုတ်ဘူးအနိစ္စဒုက္ခနာတာသဘောတရားပဲ အဲဒီတော့သိနေလို့ရှိရင်အဲဒီလိုသိအောင်လုပ်ရအားထုတ်နေရတာညောင်းရင်ညောင်းတယ်ညောင်းတယ်ပူရင်ပူတယ်နားရင်နားတယ်ဒုက္ခကလည်းနည်းနည်းရှိရတယ်ဒုက္ခကတော့ကောင်းတော့တွေ့နေတာတရားထုတ်တဲ့ပုဂ္ဂိုလ်မှာတွေ့ခဲ့တယ်ဒါတကားတွေ့ပါရဲ့ပူအိုက်နေတဲ့ခါကာလမှာလေအေးလေးကြီးအေးလေးနဲ့ထိတဲ့ခါဒေသနာဖြစ်သွား အေးနေတဲ့ခါကာလလည်းအနွေးလေးတွေအနွေးတယ်လေးတွေဟာလေခြုံလိုက်တဲ့ခါတွေမှာဒါမီးတော့ပါလေခြုံလိုက်တဲ့ခါတွေမှာနေသာထိုင်လာဖြစ်သွားညောင်းနေတဲ့လက်တို့ခြေတို့ကိုကိုယ်ရကဆန်းလိုက်ဆန်းရကကိုယ်လိုက်ထုတ်ရှားကြည့်နေလိုက်အဲဒီမှာနေသာထိုင်လာဖြစ်သွားအဲဒါလေးတွေတစ်ခါတရံတော့ထင်ရှားပါတယ်ဒါပေမဲ့လို့ ခံခက်တဲ့ဒုက္ခဝေဒနာတော့မထင်ရှားဘူးဒုက္ခဝေဒနာသိထင်ရှားတာညောင်းနေပူဇေနာနဲ့ဒီနေ့ကဲခဲတယ်တရားထုတ်တဲ့ပုဂ္ဂိုလ်တွေမှာသမာဓိကလည်းအာမကောင်းနေတာစကားစမှာအဲဒီညောင်းလိုက်ပူဇေနာချင်းကခဲလိုက်ခံခက်တဲ့ဒုက္ခဝေဒနာတွေရှိပြီးတော့တွေ့ရတယ်ဒါကလည်းရှုရမှားရတယ်ရှုမှတော့သမာဓိညာအားကတည်းမရှိသေးတော့တိုးတိုးပြီးတော့ညောင်းလာတယ်လို့ပူလာတယ်လို့နားလာတယ်လို့လည်းထင်ရဒါမှမသိခံနိုင်ကြသိခံပြီးတော့ရှုမှနေရတာပဲ သမာဓိညာအားကောင်းလာတဲ့အခါကျတော့ကြောက်ပါတယ်တကယ်အမှန်ဆိုးတဲ့ဒုက္ခဝေဒနာတွေတောင်မှကြောက်လည်းကြောက်နိုင်တယ်မကြောက်တော့နေသာထိုင်တာရှိအဲဒါတွေကိုရှုမှတ်နေရတယ်ညောင်းနေညောင်းနေပူရပူရနားတယ်နားတယ်စသည်ရှုမှတ်ရှုမှတ်နေတာကလေးကသမာဓိညာအားကောင်းလာပြီဆိုရင်ညောင်းလာတယ်လည်းသိသိပဲ ဗရိပုဂ္ဂိုလ်တွေကတော့အကြာကြီးညောင်းနေတာအောင်လားမဟုတ်ဘူးသူကအသေးကြီးတဲ့ပဲတခါညောင်းလိုက်ကြောက်လိုက်တခါညောင်းလိုက်ကြောက်လိုက်တခါညောင်းလိုက်ကြောက်လိုက်နာကလည်းတခါနာလိုက်ကြောက်လိုက်တခါနာအသေးသေးကြီးတဲ့ပဲအဲ့ဒါလေးတွေကိုကိုယ်တိုင်တွေ့အောင်လို့ရှိရတာဝိပဿနာရှိလို့သမာဓိညာအားကောင်းရင်အဲ့ဒါတွေ့တာဥရိယပြညာတချို့ပြတွေ့ရပါတယ်ဥရိယပြညာကြတော့လည်းဒီမှာနာလာကျင်တဲ့ခဲတာတွေခံခဲ့တာတွေအတဲမရှိဘူးငင်ငါညာကြလို့ရှိရင် အဲဒီမှာသင်ရှားတယ်ခါခက်တဲ့သဘောလေးတွေချက်ချင်းပဲကြောက်ကြတာဘာမှသိနာမှုအသေးသေးတွေထဖြစ်ထခါထခါဖြစ်နေတော့အကြာကြီးနားနေတယ်လို့အကြာကြီးအင်းမနေတယ်လို့ဆင်းရဲနေတယ်လို့ဒီလိုထင်ရတယ်မှန်ကတော့အကြာကြီးဒီနာတခုမှမရှိပါဘူးသူခိုက်တာနဲ့သူဖြစ်ပြီးတော့ကြောက်သွားတာအဲဒီလိုကြောက်သွားတော့ငြိစ္စမမြဲတဲ့တရားဒုက္ခဆင်းရဲတရားပဲအနတ္တအတ္တကောင်မဟုတ်တဲ့သဘောတရားပဲ အတ္တကမဟုတ်တော့ငါမဟုတ်ဘူးငါရုပ်စာမဟုတ်ဘူးဆိုတာပြီးတော့တာပေါ့အဲဒီလိုဝေဒနာကိုငါငါဥစ္စာမဟုတ်အိစ္ဆဒုက္ခအနတ္တဟုသိမြင်လင်းတဲ့အဲဒီလိုသိမြင်အောင်လို့ဘုရားတော်ကယင်းဝေဒနာတစ်မျိုးတစ်မျိုးဖြစ်သွားသောအခါယင်းဝေဒနာတစ်မျိုးတစ်မျိုးဖြစ်သွားတော့လဲဝေဒနာတစ်မျိုးတစ်မျိုးဖြစ်သွားပြီမယ်လို့သောကသတိမရှိပဲ အမြဲချမ်းသာသာနေရသည်နာကြတဲ့ခဲမှုတွေရှိနေပေမဲ့လို့သိဆင်းရဲခြင်းမရှိဘဲနေတာတိုင်းသာရှိတယ်တရားမှကောင်းတဲ့ပုဂ္ဂိုလ်တွေမှာတော့ထင်ရှားပါတယ်အဲဒီလိုဒုက္ခဝေဒနာဖြစ်တဲ့ကရှိမှနေသက်သာနေတာပဲကြောက်ရင်လည်းကြောက်ကြရတယ်မကြောက်လည်းပဲသက်သာဝင်တော့ရတယ်ဒါရင်ဒါလေးဆရာဝေဒနာကိုငါငါဥစ္စာမောငါငါဥစ္စာမော စ္စာဒုက္ခအနာတ္တဟုသိပါဒုက္ခအနာတ္တဟုသိမြင်ဟင်ဝေဒနာကိုသာငဥစ္စာမဟုသိစ္စာဒုက္ခအနာတ္တဟုသိမြင်ဟင်ဉာဏ်ဝေဒနာတမိဖြစ်ပါတော့လေဉာဏ်ဝေဒနာဉာဏ် ဖြစ်သွားတော့လေဩကာသတိမဖြစ်ပဲမြဲချမ်းသာစွာနေရသည်ဉာဏ်ဝေဒနာအမျိုးတမီဖြစ်သွားတော့လေဩကာသတိမဖြစ်ပဲမြဲချမ်းသာစွာနေရသည်အဲဒါဝေဒနာကို ဖြစ်တိုင်းဖြစ်တိုင်းရှုလို့နေစာရဝနာတာမှန်တိုင်းပြီးတော့ငါငါဥစ္စာရဲ့လို့ဆိုဆွဲလာမရှိဘူးမရှိရင်ဝေဒနာကဒီမျိုးတွေဖြစ်တယ်ဆိုတာအဲဒီဒုက္ခဝေဒနာတွေဖြစ်တာပဲမကြမ်းမမာတဲ့ခါကာလမှာကိုဆင်းရဲတယ်ဆိုတာဒီဘောနေရတာတွေဖြစ်တယ်ကိုဆင်းရဲတယ်အဲဒါတွေဖြစ်တော့ငါငါဥစ္စာနေရာချင်းဆွဲလာမရှိဘူးဒုက္ခိုက်တာနဲ့ဖြစ်နေတဲ့သဘောတရားတွေပဲလို့ ဒီလိုသိနေရင်ဝိပဿနာမရှိမှလည်းပဲနေတာထိုင်တာတော့ရှိပါလေရှိမှလိုက်လို့ရှိရင်တော့တော်တော်ကိုနေသားပါတယ်။ငါကြင်ကြိုက်ခဲနေတာတွေရှိမှလိုက်ပြီးသက်သာကိုရကြောက်လည်းကြောက်ပြီးတော့သွားတာ။ဒါကြောင့်မို့အဲဒီရုပ်ကိုကဒုက္ခဝေဒနာတွေရောက်ပြီးတော့ပင်ပန်းပြီးမကြမ်းမမာဖြစ်နေတော့လည်းပဲစိတ်ကတော့ မကြမ်းမာဖြစ်ပဲနဲ့ဒီဒီလင်းလင်းချမ်းသာသာနဲ့နေနေအောင်တရားနှလုံးသွင်းအားထုတ်ရသည်အဲဝေဒနာနောက်ပညာတို့သင်္ခါရတို့ဝိညာဉ်တို့ဒါတွေလည်းဒီတိုင်းမှာပဲဝေဒနာကဘိုးထင်ရှားတယ်ပညာတို့ဘာတွေလဲသိမထင်ရှားဘူးမူတည်ထားတာကရုပ်ကိုယ်ကိုမူတည်ထားတာဖြစ်နေတော့ ယုတ်ကိုတမျိုးတူကြီးဖြစ်တယ်မကြမ်းပါဖြစ်တယ်ဆိုတော့ယုံနေတော့ပို့ပြီးတော့ထင်ရှားတာပေါ့ဝေဒနာလည်းယုတ်ကိုမှီပြီးဖြစ်တဲ့ဝေဒနာတွေကရှိတာပေါ့မကြမ်းပါဖြစ်တဲ့ဆိုရင်ဒုက္ခဝေဒနာတွေပဲဒါလည်းဖြစ်တယ်သူကလည်းဝေဒနာကလည်းထင်ရှားပြီးသင်ညာတို့သင်္ခါရတို့ကြတော့သူကတော့သိမ့်မွေ့ပဲပညာကိုငါငါဥစ္စာထင်းနေလင်းပညာဆိုတာမှတ်ရမှတ်သားမှုပါပဲမြင်တိုင်းတွေ့တိုင်း မှတ်မိတဲ့သဘောလေးသတိပေါ်တယ်ဓမ္မရာအားဖြင့်ဖြစ်နေတဲ့အမှတ်ပဲလားရှုမှတ်လို့ဝိပဿနာအမှတ်မျိုးမဟုတ်ပါဘူးအဲအခုမြင်မြင်နဲ့ခုနကမြင်ခဲ့တယ်ဗာမြင်ခဲ့တယ်ခုနကကြားခဲ့တယ်ဗာကြားခဲ့တယ်စသဖြင့်အဲဒီလိုဥစ္စာတွေအကုန်လုံးမှတ်မိတာကိုယ်ထဲမှာကောင်းတဲ့တွေ့တွေတွေ့နေလည်းမှတ်မိတာမကောင်းတဲ့တွေ့တွေတွေ့တော့လည်းသူကမှတ်မိတယ်အဲပညာပဂရိအားဖြင့်ဆိုရင်ကိုကိုကြီးကကြားမှနေတဲ့ခါကာလမှာ ကျမ်းမာတဲ့ယုတ်တွေဖြစ်နေတော့ဒုက္ခဝေဒနာတွေမရှိဘူး။ဒါပြန်မရှိတော့အဲဒီခံဖြစ်တဲ့ဝေဒနာတွေသူကအမှားရတာသင်ကကောင်းနေတဲ့အနေပဲ။မကောင်းမဆိုးအလေလားနေနေသာထိုင်တာအနေဒါလည်းမှားရတယ်။ဒါမှားရနေရကကိုကြီးကနေမကောင်းဘူးဆိုတဲ့အခါကျတော့မြင်ကောင်းတာတွေမှားရတာကောနားရတာကျင်းတာ။ ဟိုဝေဒနာကတော့သူခံစားပြီးကြောက်လာတာပဲပညာကနောက်ကမှတ်ထားလို့ပညာကမှတ်ပဲနဲ့ပြီးကြောက်ပြီးကြောက်ပြီးကြောက်ဆိုလို့ရှိရင်ဘာမှညင်းငွေညည်းကြမရှိဘူးညင်းညူကြမရှိဘူးလို့ကအခုတော့ဝေဒနာကခံစားပြီးမကောင်းတဲ့ဥစ္စာကိုပညာကမှတ်တမ်းတင်ထားတာကိုဓာတ်ပုံရိုက်ထားတယ်လို့ပဲသူကအဲနားရဲနားရဲစသဖြင့်ဟိုးရင်ကဟာတွေပြန်ပြီးတော့တတိယတဲ့ခါရှိတယ်အခုလောလောဆယ်မှာလည်းပဲ နားနေလာတဲ့ဒီလိုစပဲမြက်ကရဲ့နာနာကုရတိတနာရဲ့ဒီလိုအောင်းမိပြီးတော့သူကမှတ်ထားတာဝိသိပညာကဝိသိပညာငါနေငါဥစ္စာနေရရင်ရှင်းနေလို့ရှိရင်ဒီလိုမှတ်ရတာငါပဲအဲသောသောပိုင်းကလည်းသောသောပိုင်းကတော့ကောင်းနေတယ်အဲကောင်းနေတဲ့ပိုင်းနဲ့ကောင်းတယ်လို့ဆိုတဲ့ညာမှတ်တယ်အခု ။ကြာခင်ကမှသုံးတရားဘာဖြစ်လာလဲနားလာလဲကျင်းလာလဲကြိုက်ခဲလာလဲညောင်းလာလဲပူးလာလဲမောလာလဲပန်းလာလဲဆိုတာအဲဒါတွေလည်းသူကမှတ်တယ်။မှားလာတော့အဲဒါအဲ့ဒီပညာတွေကပညာပြည့်တည်ဖြစ်လာတာပညာကောင်းမဟုတ်တော့ဘူး။မျိုးတည်ဖြစ်သွားတယ်။အစားတုန်းကတော့သင်္ကန်းမှာရှိနေတဲ့ခါတော့ဒီကထိုင်တာရှိနေတာလေးပဲမှတ်ရနေတော့မဆိုးဘူးပေါ့လေ။အဲဒီကနေပြီးမကြမ်းမှဖြစ်လာတဲ့အခါ မကြမ်းမာတဲ့ဒုက္ခဝေဒနာတွေကိုသူကအမှားရပြီးတော့နေတာကဒီမျိုးတည်းဖြစ်သွားတာပညာဒီမျိုးတည်းဖြစ်တာอืมဘယ်လိုအမှပူတင်ကြတော့ဆိုရင်ခင်မင်းရင်းနှီးတဲ့နမနာချစ်တဲ့ပုဂ္ဂိုလ်တွေသာသမီဖြစ်ပါဖြစ်ပေါ်တယ်အဲဒီတော့ပုဂ္ဂိုလ်တွေသုံးတရားဖြစ်သွားတယ်ဆိုလို့ရှိရင်အဲဒီပညာကမျိုးတည်းဖြစ်သွားတယ် ငယ်ချင်းဖြစ်သွားအစတုန်းကတော့ကောင်းနေတုန်းကတော့ကိုခင်မင်းရင်းနေတဲ့ပုဂ္ဂိုလ်လေးတွေမြင်လို့လည်းပဲရှင်းရှင်းပြပြပဲအဲဒီရှင်ခင်ရင်းနေတဲ့ပုဂ္ဂိုလ်ရဲ့အတန်လေးတွေပါကြားရရင်ရှင်းရှင်းပြပြသူအကြောင်းတွေကိုစဉ်းစားကြည့်နေရှင်းရှင်းပြပြအဲမကောင်းတာဖြစ်သွားပြီဆိုတဲ့အခါကျတော့ဒီမချမ်းသာကြတယ်တော့လိုက်လာတာကိုပညာတွေဖောက်ပြန်ပြီးတော့သွားတာ အဲအခုကတော့ကိုယ်နဲ့စပ်ပြီးတော့ဖြစ်တဲ့ပညာပါပဲယုတ်ကိုကယုတ်ကိုကမကြမ်းပါတော့လဲဆိုတော့ယုတ်ကိုကအမိပြုပြီးတော့အိဗယ်ယူမှာအဲမို့ပညာသီးတယ်လို့ရှိရင်သူကနာဖြစ်နေတယ်သူကယုတ်ကိုမဟုတ်အဲဒီသာသာရရမြင်နိုင်တွေ့တိုင်းကြားတိုင်းနားနဲ့စသည်တိုင်းတွေ့ထိတိုင်း ဂရီအနေအားဖြင့်မှားရတဲ့ပညာရှိတယ်။အဲဒီပညာငါပဲငါမှားရတာပဲ။မနေ့ကအကြောင်းအရာတွေ၊ဟိုနေ့ကအကြောင်းအရာတွေ၊ဟိုလကအကြောင်းအရာတွေပြီးတော့စာရီပေတွေပါတွေကြက်ထားတွေမှားတာတွေဟိုသူများပြောတာစကားတွေနားထောင်မှားတာတွေဓာရီပေါ့လေပြည်လို့အရင်ကမှားတာလေ။အဲဒါတွေငါပဲလို့ထင်နေတယ်။အဲဒီလိုထင်နေလို့ရှိရင်လည်းအဲဒီပညာတမျိုးတည်းဖြစ်သွားတယ်ဆိုတော့ ပညာတွေမိတ်သွားတာတွေဒီလိုအားတွေလည်းရှိတယ်ရှိပါတယ်ဒါပေမဲ့လို့ဒီမှာတော့အဲ့ဒါယူလို့နေရာမကျဘူးဒီမှာတော့ရုပ်ကိုယ်နဲ့စပြီးတော့ပြောနေရုပ်ကိုယ်ကြီးကောင်းနေတော့ကောင်းတာတွေသူမှတ်ထားတယ်အခုတော့မကြမ်းမှာတော့မကောင်းတာတွေသူကမှတ်တော့တာကိုပြီးတော့ပညာတစ်မျိုးတစ်မျိုးဖြစ်သွားပြီအဲ့ဒီလိုယူမှอืมနေတော့ပညာကိုငါငါဥစ္စာချင်းနေလင်းရင်းပညာတစ်မျိုးတစ်မျိုးဖြစ်သွားတော့အခါ ဩဃာသတိဖြစ်ရသည်ဆိုရမယ်ပညာကိုပညာကိုသာငါဥစ္စာချင်းနေလင်းဉာဏ်ပညာအမျိုးသမီးဖြစ်သွားသောအခါသောကသာတိဖြစ်ရသည်ပညာကိုသာငါဥစ္စာချင်းနေလင်း ပညာသိပညာယုတ်တိဖြစ်သွားသောအခါယုတ်တိဖြစ်သွားသောအခါဘောဘာသတိဖြစ်ရသည်ဘောဘာသတိဖြစ်ရသည်ပညာဘောပညာဘောငါဥစ္စာခြင်းနေလင်းဘာသာသိပညာသိပညာယုတ်တိဖြစ်သွားသောအခါယုတ်တိဖြစ်သွားသောအခါဘောဘာသတိဖြစ်ရသည်ဘောဘာသတိဖြစ်ရသည်အဲအဲ့ဒါကကိုယ်နဲ့ဆက်တဲ့ပညာကိုယူမှနေမှ ဟိုနေမကောင်းတိုင်းတာဖြစ်တော့ဒီနေမကောင်းနေမကောင်းတိုင်းတာတွေကိုမှတ်တဲ့ပညာမျိုးတင်ဖြစ်လာတာအဲဒီခါမှာအဲဒီမှရတဲ့အတိုင်းငါနေမကောင်းဘူးငါပင်ပန်းတယ်ငါဆင်းရဲတယ်အဲဒီနေရာချင်းဖြစ်လာလို့ရှိရင်ပြင်စင်ချမ်းမသာတယ်သောကပိယောတွေကြာပြီကိုမချမ်းပါတော့စိတ်ရောမချမ်းမှဖြစ်သွားဝိပဿနာရှုမှလို့မှတ်သားမိရဲ့ပညာလေးတွေ မှပြီးရင်ကြောက်မှပြီးရင်ကြောက်သူကသိမထင်ကြဘူးသင်္ကဝေဒနာလည်းမထင်ကြဘူးတချို့ပုဂ္ဂိုလ်တွေတော့ထင်ရှားပုံရပါတယ်အဲဒီအများကြီးတော့သင်္ကဝေဒနာလည်းမထင်ကြဘူးအဲဒီတော့ကြောက်ကြောက်သွားတာလေးတွေတွေ့ရတော့အိစ္ဆဒုက္ခအနတ္တတရားပဲဆိုတော့ကိုယ်ပဲညာနဲ့ပြီးရတော့ငါငေါ့ဆောင်မဟုတ်ဘူးဆိုတော့ရှင်းအဲဒီတော့အဲဒီမကြမ်းမှာဖြစ်လို့ ကြမှာလာအကြောင်းပြုပြီးဆွဲမှတ်ထားတဲ့ပညာအဲဒီပညာကိုမှီပြီးတော့လဲစိတ်နှလုံးမသာမဖြစ်ဘူးတဲ့သောကပရိဒေဝသခြင်းဖြစ်ရဘူးအဲနေရာချမ်းသာနေရသည်တဲ့ပညာကိုငါငါဥစ္စာမဟုတ်အိစ္ဆဒုက္ခအနတ္တကိုသိမြင်ရင်းပညာတစ်မျိုးတစ်မျိုးဖြစ်သွားတော့အခါရင်းပညာတစ်မျိုးတစ်မျိုးဖြစ်သွားတော့လဲသောကသာတိမဖြစ်ပဲအမြဲချမ်းသာနေရသည်သာမန် ပညာကိုဘာငါဥစ္စာမောသစ္စာဒုက္ခအနတ္တဟုသိမြင်နှင်မြင်ပညာမျိုးတမည်ဖြစ်သွားတော်လဲဩဃာသာတိမဖြစ်ပဲမြေခန္ဓာစွာနေရသည်ပညာကိုဘာငါဥစ္စာမော မိစ္ဆာဒုက္ခအနတ္တဟုသိမြင်လင်မြင်တင်ညာမြို့တမီဖြစ်သွားတော်လဲဘောဂသာသည်မဖြစ်ပဲမြဲချမ်းသာစွာနေရသည်အဲဒါတင်ညာကမြို့တမီဖြစ်သွားတယ်ဆိုတာမှန်လားတော့ယုံမကြမ်းပါကအကြမ်းမှုဖြစ်တာပါပဲ။ ယုတ်ကမကြမ်းမာတာယုတ်ကိုမိပြီးတော့ဖြစ်တဲ့ဝေဒနာတွေဆင်းရဲတွေဒီမျိုးတွေဖြစ်လာအဲ့ဒါကိုစွဲမှတ်တဲ့ပညာလေးကိုသိမှုတဲ့သူကအသိခက်တယ်လို့ဒီတိုင်းကစဉ်းစားလိုက်လို့ရှိရင်သူကရှင်းနေတော့လည်းမညီပဲဖြစ်နေတယ်ကိုကမကြမ်းမာမစိတ်ကြမ်းမာမယ်ပညာကသူကဘုံကိုမမဟုတ်ပဲလေကွာနာတရားတွေနဲ့ဆိုင်နေဒါပေမဲ့လို့အခုတော့ ပထမမူရင်းတည်ထားတာကရုပ်ကိုကြမ်းမာတာမူရင်းတည်ထားတာရုပ်ကိုမကြမ်းမာတာအကြောင်းပြုပြီးတော့ဖြစ်တဲ့ပညာအဲဒီပညာဒီမျိုးတည်းဖြစ်သွားတယ်ဆိုတော့ရုပ်ကိုမကြမ်းမာတာအကြောင်းပြုပြီးတော့ဖြစ်တဲ့အမှားသားပညာအဲဒီပညာကြီးရှိပင်ပညာတော့လည်းပဲနေသာဒုက္ခအနာတ္တအနေအချင်းပြီးနေလို့ရှိရင်ဒုက္ခသာတိမဖြစ်ဘဲနဲ့ချမ်းသာစွာနေရသည် နောက်သင်္ခါရသင်္ခါရကြတော့မဟုတ်နဲ့သုံးပါဠိရရုပ်ဝေဒနာတို့ပညာတို့ဝိညာဉ်တို့ဆိုတာဒီကုန်းတစ်ခုတည်းအနေနဲ့သုံးရုပ်ဆိုတာရုပ်တည်းအများကြီးပါပဲဒါမှမဟုတ်သူတော့မျိုးလူတွေပေါင်းပြီးတမျိုးတည်းသုံးဝိညာဉ်ဆိုတာလည်းစိတ်တည်းအများကြီးပါပဲဒါမှမဟုတ်ဒီမျိုးတည်းသုံး အဲဝေဒနာလို့ဆိုတာလည်းပဲသူတို့လည်းအများကြီးပါပဲသင်္ခါရဆိုတာကတော့သူကတော့ဘူးဘုံနဲ့အများနဲ့သင်္ခါရတို့ဘူးတဲ့သင်္ခါရတို့ငါငါဥစ္စာကိုရှင်းနေနေသင်္ခါရတွေသူကသူကအမှန်ကျေပြတ်မှာလေသင်္ခါရတွေဆိုတာကျေပြတ်တစုံတရာမှုတွေကိုပြုတာသင်္ခါရတွေနဲ့ပြုနေတာပဲ ဟောမူရာတွေယူတိုင်းယူတိုင်းအဲသင်္ခါရကလှုံ့ဆော်ပေးနေစေရနာယထမ်းနဲ့စေတသိက်တရားတွေပါပဲပြီးတော့မှပြုခွဲလို့ရှိရင်တော့ဝေဒနာနဲ့ပညာနှုတ်ပြီးတော့ညာနဲ့စေစေသိက်90ကိုသင်္ခါရလို့ခေါ်ရတယ်အဲဒီထဲမှာစေရနာကခေါင်းဆောင်ပဲစေရနာကစစ်ဆော်တယ်တိုက်တွန်းပြီးတယ်အဲသွားလိုက် စုံတစ်ခုကိုပြုလို့လိုက်ရောဆိုလိုက်စသည်ဖြင့်စိတ်ထဲမှာတိုက်တွန်းပေးတဲ့သဘောရှိတယ်သူကတိုက်တွန်းပေးတဲ့အတိုင်းမျိုးမျိုးသောအမူအရာတွေပြုလုပ်နေကြသွားလိုက်လာလိုက်လှုပ်လိုက်ကြင်လိုက်တာတွေပြုလုပ်နေကြအဲဒါပြုခြင်းတဲ့သဘောပါပဲပြုခြင်းတဲ့သဘောပြောခြင်းတဲ့သဘောအဲစိတ်ကူးခြင်းနဲ့စိတ်ကူးခြင်းတဲ့သဘောအဲဒါကိုယ်မူရာသူတည်းမြတ် နှုတ်မူရဟုလည်းမြတ်စိတ်မူရဟုလည်းမြတ်တွေကိုပြုလုပ်အောင်လို့ဖြစ်ပေါ်အောင်လို့တိုက်တွန်းပေးနေတယ်လည်းရှိတယ်အဲဒါစေရနာယထန်ကသူကခေါင်းဆောင်လားသူကလောဘနဲ့တွဲပြီးတော့ဒါပဲခါကျတော့လူချင်းစရာတွေနဲ့စပြီးတော့သူကတိုက်တွန်းတယ်အဲကိုလူချင်းသားလေးတွေကြောင်းပဲသွားလိုက်ဘယ်လိုပြောလိုက်ဒါကိုသွားယူလိုက်စသည်ဖြင့် အဲဒီတော့လောဘလောဘနဲ့တွဲပြီးတော့သူကတိုက်တွန်းဒေါသနဲ့တွဲလာတဲ့အခါကျတော့သူတော်ဘာကိုနှိမ့်ဆက်ဖို့ညှင်းဆဲဖို့အဲသူကတိုက်တွန်းလာတယ်သူမာနနဲ့တွဲပြီးတော့ဆိုရင်လည်းပဲသူများနဲ့နှိုက်တင်တဲ့နေရာဖြင့်သူကဒီလိုတိုက်တွန်းလာတယ်ပြုလုပ်တာပြောဆိုတာတဲ့ကုသိုလ်တရားတွေနဲ့တွဲဖြစ်တဲ့အခါလည်းရှိပါတယ်ကုသိုလ်တရားတွေနဲ့တွဲဖြစ်တဲ့အခါမေတ္တာနဲ့တွဲဖြစ်တဲ့ဆိုရင် သူတော်ဘာတွေချမ်းသာပါစေချမ်းသာအောင်ဆောင်ရွက်ဖို့ရသူဆင်းရဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေဘယ်လိုဝိုင်းဝန်းပြီးတော့ကူညီလိုက်ပါဘာလို့လဲပါတော့မပြောတော့လေပြောရခဲ့ပြီဒီထဲမှာသူပေါ်နေကရုဏာကလည်းပဲတဏှာပြီးတော့သူကပြင်းတယ်ဆင်းရဲကမြောက်ပါစေလို့တဏှာပြီးတော့ပြင်းတယ်အာလောဘတထမ်းပြီးတော့လာတဲ့ခါကျတော့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 စေတနာတိုက်တွန်းနေတာသူတိုက်တွန်းတဲ့အတိုင်းပြောနေရတယ်အဲဒီတော့ဒီသင်္ခါရကနာကျယ်ပြန့်ပါတယ်ဒါပေမဲ့လို့ဗမာအသုံးလုံးတော့ဒီသင်္ခါရသိနေပြီစိတ်ပဲသိနေတယ်စိတ်တစ်ခုတည်းဗမာကတော့ပြောတာစိတ်နဲ့ရောနေတယ်ဒါပေမဲ့လို့ဒေသနာတော်တော့၅ခုဆိုတော့၅ခုပဲတပတ်မှာပဲသင်္ခါရတို့ဘိုးတဲ့သင်္ခါရတွေမျိုးမျိုးရှိတယ်လောဘနဲ့တွဲဖြစ်တဲ့သင်္ခါရဒေါသနဲ့တွဲဖြစ်တဲ့သင်္ခါရမောဟနဲ့မာနနဲ့ ဒေဒီနဲ့ဝိသိကိစ္စနဲ့အမျိုးမျိုးပေါ့လေအဲကုသိုလ်ဘက်ကလည်းတရားနဲ့တတိနဲ့မေတ္တာနဲ့ကရုဏာနဲ့အဲဒီလိုတွဲဖြစ်တာတွေရှိအများကြီးပဲ။နောက်သင်္ခါရတို့အဲဒီလိုပြုမှုဖို့ရစိတ်ကူးရင်ဖြစ်နေတယ်။အဲဒါတွေကငါပဲလို့ထင်နေတယ်။ငါထင်ကြပြီးငါသွားရင်လို့သွားတယ်။ငါထိုင်ရင်လို့ထိုင်တယ်။ငါထားရင်လို့ထားတယ်။ငါလှုပ်ရင်လို့လှုပ်တယ်။ငါပြောရင်လို့ပြောတယ်ဒီလိုဆွဲလန်းနေဖို့ ဒါတွေကသင်္ခါရတွေကိုဆွဲလန်းတာပဲကာလကအတ္တခေါ်တယ်လုံးလုံးကမူရာတွေအတ္တကောင်ကပဲလုံးနေတယ်ငါကပဲလုံးနေတယ်ထင်တာကာလကအတ္တခေါ်တယ်အဲ့ဒီဆွဲရှိနေအဲ့ဒီဆွဲနဲ့အများကြီးဆွဲနေကြတာပါပဲအဲဒီတော့သင်္ခါရတို့ကိုငါငါဥစ္စာချင်းချင်းလို့ရှိရင်အဲဒီလိုပြုလုပ်မှုတွေပြောဆိုမှုတွေသိစောတိုက်တွန်းပေးမှုတွေဟာငါပဲချင်းချင်းလို့ရှိရင်အဲဒီသင်္ခါရတွေဒီမျိုးဒီမျိုး သင်္ခါရတို့ဒီမျိုးဒီမျိုးဖြစ်သွားသောအခါသောကစသည်ဖြစ်ရသည်သောကစအဲ့ဒီမှာလဲသင်္ခါရရိုးရိုးတော့ယူလို့သိနေရမကြဘူးကိုကိုမကြမ်းမာတာနဲ့စပ်ပြီးတော့ယူလို့တဲ့သင်္ခါရတွေကိုယူမှအဲဒီတော့မှကိုမကြမ်းမာတာနဲ့ရောပြီးတော့ယူမှဖြစ်မှာကိုမကြမ်းမာတာအကြောင်းပြုပြီးတော့သင်္ခါရတွေဖြစ် ဝေဒနာဖြစ်ရင်လည်းသင်္ခါရပါတာပဲပညာဖြစ်ရင်လည်းသင်္ခါရပါတာပဲအဲဒီဝေဒနာနဲ့နာကျင်ကြိုက်ခဲမှုစားတော့ဝေဒနာတွေနဲ့တွဲပြီးတော့သင်္ခါရသင်္ခါရဖြစ်တယ်ပေါ့လေအဲဒါတွေဖြစ်လို့ရှိရင်တောကစသည်ဖြစ်ရတယ်ငါစတော့ကမာနစမ်းစမ်းကြီးကိုမလုံးနိုင်ဘူးဒါနိုင်ဘူးငါဘာမှမတန်တော့ဘူး စသည်ဖြင့်ပေါ့လေနေမကောင်းထင်နေတာဖြစ်တဲ့အခါကာလမှာအကြီးကျယ်နေမကောင်းမှုတွေအဲဒီလိုဖြစ်လာတယ်အဲဒါဘောကစသည်ဖြစ်ဖို့နဲ့အဲဒီလိုမဖြစ်အောင်လို့နှလုံးသွင်းဖို့ပဲအဲဆိုရမယ်သင်္ခါရတို့ကိုသင်္ခါရတို့ကိုငါငါဥစ္စာခြင်းနဲ့လင်းငါငါဥစ္စာခြင်းရင်သင်္ခါရတို့သင်္ခါရတို့ တမီဖြစ်သွားသောအခါဒုက္ခသတိဖြစ်ရသည်သင်္ခါရတို့ကိုငါငါဥစ္စာခြင်းနေလင်းမြင်သင်္ခါရတို့သမျိုးတမီဖြစ်သွားသောအခါဒုက္ခသတိဖြစ်ရသည်သင်္ခါရတို့ကိုငါငါဥစ္စာခြင်းနေလင်း ယသင်္ခါရတို့ညုတ္တမြင်ဖြစ်သွားသောအခါဘောဂသာတိဖြစ်ရသည်အဲဒါလည်းကောင်းတယ်မလားဖြစ်တဲ့အခါကျတော့လုံးစင်တာမလုံးနိုင်လို့ဒီလိုမှာတော့ပေါ်ပါပါနဲ့ထားလိုက်သွားလိုက်လာလိုက်အဲသင်္ခါရတွေမလုံးတာ哦အခုမလုံးနိုင်ဘူးဆိုအဲဒီကပြက်သွားတာပဲ စကားပြောတာလည်းဒီလိုပဲစကားမပြောနိုင်အောင်ယောဂဝေဒနာဖြစ်တဲ့အခါလည်းပြေးတာပဲအဲဒီမျိုးတွေဖြစ်သွားတာပဲစိတ်ကူးတောင်မှလည်းချောင်းမှစိတ်ကူးလို့မပြေးဘူးဆိုတာဒီမကောင်းတဲ့ကလာပြင်အဲဒီမကောင်းတဲ့ကလာနဲ့စပြီးတော့သင်္ခါရတွေဒီမျိုးတွေဖြစ်လာလို့ရှိရင်တဲ့အဲဒီသင်္ခါရတွေနဲ့စပြီးတော့ဘောကစသည်ဖြစ်တတ်တယ်အဲဒီလိုမဖြစ်အောင်မလုပ်ရမလဲဆိုရင် သင်္ခါရတို့ကိုငါငါငါဥစ္စာမဟုတ်နိစ္စဒုက္ခအနတ္တဟုသိမြင်တယ်အဲဒီသင်္ခါရတွေငါငါဥစ္စာမဟုတ်ဘူးနိစ္စဒုက္ခအနတ္တတရားတွေပဲလို့သိတယ်သိလို့ရှိရင်လည်းသိအောင်ဘယ်နဲ့လုပ်အောင်လဲဒီသင်္ခါရတွေထူထပ်ကြည့်နေကြည့်ရတာပဲအခုယောဂီတွေဖောင်းနေပိနေထိုင်နေထိတယ်မြင်နေကြားတယ်စသဖြင့်ရှုမှတ်နေရင်ကိုယ်ရင်နာဆိုတာတွေကပေါ်လာကိုယ်ရင်နာဆိုတော့သင်္ခါရပဲ ဆိုတော့လည်းဗမာသုံးမှာတော့စိတ်လို့ပြောခွေးရင်လည်းစိတ်လို့ပြောနေတာစိတ်လည်းပါတော့ပါတာပဲဒါပေမဲ့လည်းအဒီအမူအရာတွေပြုလုပ်တဲ့နေရာမှာစေရနာပြဋ္ဌာန်းတဲ့သင်္ခါရတွေကသူကတော့လူရင်းမှာအဲကိုယ်ရင်နဲ့ဆန်းရင်နဲ့ထိုင်ရင်နဲ့ထားရင်နဲ့သွားရင်နဲ့အဲစသည်ဖြင့်သုံးတစ်ခုသောပုံမူရာတွေပြုလို့တဲ့သဘောတွေပေါ်လာရင်အဲ့ဒါရှုရမှားတာဟုတ် အစာလုံးကလည်းဒီလိုပြုကျင်တဲ့ဥစ္စာတွေကငါပဲတော့အောင်မေသူငါမှမဟုတ်ပဲဒုက္ခိတာနဲ့သူဖြစ်လာတယ်။ဟွန်းကိုရင်လားဆန်းကျင်လားထိုင်ကျင်လားထားကျင်လားသွားကျင်လားလှုပ်ကျင်လားကြည်ကျင်လားစသည်ဖြင့်အဲဘုံမူရာတွေပြုလို့တာတွေကဒုက္ခိတာနဲ့သူဖြစ်ပြီးကြောက်သွားတာပဲအဲ့ဒါလေးကြည့်အောင်လို့ပြုရတာကိုရင်နဲ့ဆွေးရဆန်းကျင်နဲ့ဆန်းနဲ့လှုပ်ကျင်နဲ့လှုပ်တယ်ဆွေးကျင်နဲ့ဆွေးရတဲ့ပြန်ရည်ကြီးရဲ့အဲသင်္ခါရတွေ ဒုက္ခိတနဲ့ဖြစ်ပြီးတော့သောတာတွေကိုသိအောင်လားရှုနေရဒုက္ခိတနဲ့ဖြစ်ပြီးပျောက်ပျောက်သောတာတွေ့ရင်မမြဲဘူးဆိုတာသိရပါမမြဲရင်ဆင်းရဲဒုက္ခပဲသိရအနာတ္တအတ္တကောင်မဟုတ်ဘူးသဘောတရားများပဲဆိုတာသိရပြီးတော့ငါငါဥစ္စာမဟုတ်ဘူးလို့ဆိုတာဗမေနဲ့နဲ့သိတာပဲအဲဒီလိုသိအောင်လို့ကိုယ်အားထုတ်ရတာသင်္ခါရတို့ကိုငါငါဥစ္စာမဟုတ်အိစ္ဆဒုက္ခအနာတ္တကိုသိမြင်ရင်ယင်းသင်္ခါရတို့တစ်မျိုးတစ်မျိုးဖြစ်သွားတော့လေ သောကာသဖြင့်ဖြစ်တဲ့အမြဲချမ်းသာစွာနေရသည်။ဒါကစွမ်းနဲ့သင်္ခါရတို့ကိုမာငါဥစ္စာမဟောနိစ္စဒုက္ခအနတ္တဟုသိမြင်လင်သင်္ခါရတို့ ဖြစ်သွားတော်လဲဘောကာသပြီးမဖြစ်ပဲငြိချမ်းသာစွာနေရသည်မင်္ဂလာတော်ကိုဘာနာဥစ္စာမဟောမိတ္တဒုက္ခအနတ္တဟုသိမြင်လင်သင်္ခါရတော် သမိဖြစ်သွားတော်လဲ။ဘာသာသည်မဖြစ်ပဲ။မြဲချမ်းသာစွာနေရသည်။သင်္ခါရတို့ကိုသံဃာဥစ္စာမဟုတ်။မိစ္ဆာဒုက္ခအနတ္တဟုသိမြင်လင်မြင်သင်္ခါရတို့ ရှင်ကြီးဖြစ်သွားတော်လဲဩဘာကသည်မဖြစ်ပဲမြဲချမ်းသာသာနေရသည်အဲဒါကိုကမကြမ်းပါတော့လည်းစိတ်ချမ်းပါမယ်လို့ကိုယ်ကမူရင်းတိုင်းကိုင်းညောင်လို့ခါရတယ်လည်းကိုမကြမ်းပါတာနဲ့တွဲပြီးဖြစ်တာတွေကိုယူရနောက်ဆုံးစိတ်ရောက်သွားပြီးစိတ်ဝင်ခြင်း စိတ်ဝိညာဉ်ကတော့အပြောများတာထင်ရှားနေပါရဲ့ကွာတော့ဖောင်းနေပင်နေထိုင်နေကြည့်ရမှနေစိတ်ကူးဖြစ်လာရင်စိတ်ကူးရစဉ်းစားရအဲသူကထင်ရှားတာပဲစိတ်ကတော့အဲဒီလည်းအရိပုဂ္ဂိုလ်အနေနဲ့ငါလို့ထင်တာဒီစိတ်ကမဝဟရာအားဖြင့်နန္တရားတွေကိုစိတ်လိုပဲဒါလိုပဲပြီးမှပြီးတယ်ဝေဒနာပညာတွေသင်္ခါရတွေဖွဲ့ပြီးတော့အပြီးမှလို့ယူစိတ်တစ်ခုရဲ့ အပြီးမှယူထားတယ်စိတ်ကပြတ်ထန်းအဲဒါဒီကုသနာကြံရင်မှုတွေကငါပဲငါစိတ်ပဲငါကြံပဲအဲဒီတော့ငါငါဥစ္စာနေသင်နေသတိပုဂ္ဂိုလ်ဒီမှာလမ်းကျင်းနေတာအဲဒီလိုသင်နေတော့စိတ်တွေကကိုကြမ်းမှနေတဲ့ခါတော့စိတ်ကောင်းနေဖြစ်နေတာပဲကိုမကြမ်းမှတဲ့ခါကလည်းအဲစိတ်မကောင်းနေဖြစ်ရတာပေါ့ ဒီမကောင်းဆိုအတွေ့အထိနဲ့စပြီးတော့ဝေဒနာတွေနဲ့တွဲပြီးတော့ဖြစ်တာတွေပါပဲစိတ်စိတ်ညစိတ်ဆိုးတွေသွားမှာပေါ့ဝေဒနာတွဲပြီးနားလာခြင်းနဲ့ခဲတာတွေအဲကိုလေးလံတာတွေထိုင်းမင်းတာတွေကိုလိုရှိတဲ့အတိုင်းပြုလို့လို့မဖြစ်နိုင်တာလေအဲဒါတွေကစိတ်တွေမကြမ်းပါတဲ့ယုံနဲ့တွဲပြီးတော့ဖြစ်တဲ့စိတ်တွေမကြမ်းပါတဲ့ယုံမပါပဲနဲ့ အလိုလိုစိတ်တွေလည်းဖောက်ပြန်လာတော့ရှိပါတယ်ဒါပေမဲ့ဒီနေရာကတော့မူလဒေသနာကကိုယ်မကြမ်းပါဘူးမယ်စိတ်ကြမ်းပါမယ်ဆိုတာကိုစိတ်မကြမ်းပါဘူးမယ်စိတ်ကြမ်းပါမယ်ဒီဆိုတာမဟုတ်ဘူးကိုယ်မကြမ်းပါဘူးကိုယ်ကမကြမ်းပါတဲ့အခါစိတ်ကြမ်းပါမယ်ဆိုတာခန္ဓာ၅ပါးနဲ့ရှင်သာရိပုတ္တရာဝေဘာနာတယ်အဲဒါရုပ်ကိုယ်နဲ့စပြီးတော့ဒီခန္ဓာ၅ပါးတရားတွေအကုန်လုံးကိုသူကဝေဘာနာတယ်ဒါကြောင့် ရုပ်ကိုမကြမ်းမာတာနဲ့စပြီးဖြစ်တဲ့စိတ်ပဲလို့ယူရမယ်စိတ်သက်သက်ဆိုရင်ဘူးဆွေးတာတွေဖြစ်တာတွေကတော့ဒါကတော့စိတ်ကဖြစ်နေတာကိုဒါကိုမကြမ်းမာတာမဟုတ်ဘူးစိတ်ကမကြမ်းမာတာဖြစ်နေတယ်ဒါကြတော့ကိုမကြမ်းမာခြင်းအကြောင်းပြုပြီးတော့စိတ်တွေလည်းပဲမူလကတော့မဟုတ်ဘူးတဲ့စိတ်တွေလည်းတစ်မျိုးတစ်မျိုးဖြစ်နေပြီစိတ်တွေလည်းလေးကံထိုင်းမိုင်း တချို့လည်းပဲတတိတွေပါပြီးကောင်းကောင်းမရအဲဒီလိုပါပြီးရှိပါတယ်อืมအဲဒီတော့မူလကအခြေအနေမျိုးမဟုတ်ဘဲနဲ့မျိုးတမျိုးစိတ်လည်းပဲအကြမ်းမှမှုအကြောင်းပြုပြီးတော့စိတ်တွေလည်းပြည့်နေပြီအဲဒီတော့ဒီချင်းအကြောင်းပြုပြီးတော့ဒီနှလုံးမသာမှုတွေဖြစ်တတ်တယ်အဲဒီလိုမဖြစ်ရအောင်ဟာအိစ္ဆဒုက္ခအနတ္တပြီးအောင်လို့ရှုရတာကိုစိတ်ကူးတွေခြေတန်းခြေတန်းရှုရအဲဒါ စိတ်ဝิญဉ်ကိုငါငါဥစ္စာဖြစ်နေရင်အဲဒီစိတ်ရစိတ်ရငါငါဥစ္စာပဲဖြစ်နေလို့ချင်းအဲဒီစိတ်ရမကြမ်းမှမှုအကြောင်းပြုပြီးတော့စိတ်တွေတစ်မျိုးတစ်မျိုးဖြစ်လာတဲ့အခါမှာလောကပရိဒီဝါစသည်ဖြစ်ရသည်အဲဒါလေးဆိုရစိတ်ဝิญဉ်ကိုငါငါဥစ္စာဖြစ်နေရင်ရင်စိတ်ဝิญဉ်အမျိုးတစ် ဖြစ်သွားသောအခါသောတာသာရိဖြစ်ရသည်စိတ်ဝိညာဉ်ကိုမာငါဥစ္စာထင်နေရင်ဉာဏ်စိတ်ဝိညာဉ်ညွတ်တည်းဖြစ်သွားသောအခါသောတာသာရိဖြစ်ရသည်စိတ်ဝိညာဉ်ကိုမာငါဥစ္စာထင်နေရင် စိတ်ဝိညာဉ်မြို့တည်းဖြစ်သွားသောအခါသဘာဝသည်ဖြစ်ရသည်အဲစိတ်ဝိညာဉ်ဒါကြတဲ့မှာလည်းဝိညာဉ်နဲ့ပဲထည့်ထားပါတယ်စိတ်ကပေါ်အောင်လို့ထည့်ပြအစိနဲ့ဝိညာဉ်သာတူတူပါပဲစိတ်ဝိညာဉ်ငါပဲလို့လူကြီးပုဂ္ဂိုလ်ကြီးကထင်ပါတယ်တသက်လုံးပြီးစိတ်ကရှိနေတယ်လို့ထင်တာ သလုံးနဲ့တော့မကဘူးနန်းတော်သောဘဝတရှိပါအောင်ရှိရှိသောဘဝတွေကလည်းရှိခဲ့တယ်ဒီလိုရှင်းတာပေါ့။ညာလည်းတက်ကပါတိဆိုညာတစ်ပါးချင်းစိတ်ကိုသူကအာတာလို့ဆွဲလမ်းတာပေါ့။သူကပြောတယ်ဘုရားဟောတဲ့အတိုင်းသူသဘောပေါက်တယ်နားလည်တယ်။ဘယ်နဲ့သဘောပေါက်တော့ဆိုတော့ဒေဝိတာဝိညာဏသံဃာဝတိသံတရတိဉာဏ် သန္တာဝတိတဘဝမှာတဘဝသို့ပြေးသွားတော်သန္တရတိတဘဝမှာတဘဝသို့ပြောင်းရွှေ့ခြင်းလေတော်ဣဒံစိတ်ကံဤစိတ်သည်တေဝတောရှိကရှိတယ်တော်စိတ်စဉ်လည်းဤအမြင်ဉာဏ်တရားတော်တော်စိတ်မဟုတ်ပေစိတ်ဝိညာဉ်ဟာတဘဝပြီးတဘဝပြောင်းလဲပြီးတော့ရှိတည်ရှိလာတယ်အဲ့ဒါကြီးဟာ နောက်မှအသိဖြစ်တာမဟုတ်ပါဘူးတဲ့ဟိုရင်ကရှိတဲ့စိတ်ပဲဟိုစိတ်ကပဲဟိုဘဝကစိတ်ကဒီဘဝရောက်လာတာပေါ့လေစိတ်ကစိတ်ကိုသူကအတ္တနဲ့ဆွဲလန်းတာပါဒါဆွဲလန်းရတယ်စိတ်အတ္တဆွဲလန်းသိနေရတယ်လေစိတ်ကိုအတ္တနဲ့ဆွဲလန်းဘာလို့လဲသူကဆွဲလန်းတယ်ဆိုတော့ဘုရားဟောတဲ့အတိုင်းသူသဘောကျတယ်ဆိုတော့ဘုရားဟောတဲ့ဇန်နိဗ္ဗာန်ကိုသူကလေ့လာတာဩဇန်နိဗ္ဗာန်ကိုလေ့လာတော့ အဲသူမေရာရှင်ရဲ့သိကဖျားဖြစ်လာပြီဆိုတော့သူမေရာရှင်ရဲ့သိရဲ့ရုပ်တော့မပါဘူးဖျားဖြစ်တဲ့အခါမှာအဲသရောနာမင်းမေရမာယာတော့မူဖတဲ့အခါသူမေရာရဲ့သိရုပ်တော့မပါဘူးအဲစိတ်တော့ဟိုကစိတ်ပဲဒါတော့သာရန်ရှင်ကြီးကသာရန်ရှင်ကြီးကနေပြီးတော့ဖျားဖြစ်လာပြီဆိုတော့ ဆင်ယုတ်ကြီးတော့မမဘူးစိတ်သာပါလာတယ်ဘူရိဒနဂါကနေပြီးတော့ဘုရားပြေလာပြီနဂါယုတ်တော့မပါဘူးဒါရေယုတ်ကြီးပါပါလာလို့ဆိုရင်အဲဒီပုံစံနဲ့ကျင့်နေမှာစိတ်ပဲပါလာတာအဲစိတ်ကလေးကတော့ဘယ်တော့မှပြဘူးယုတ်ကိုကြီးကပြပေမဲ့စိတ်ကမပြဘူးစိတ်ကတော့တဘွားကြီးတဘွားဆက်ကဆက်ကရှင်းနေတာပဲလို့အဲရှင်းတာမဟုတ်ပြီးနေတာကစိတ်ကလေးကရွှေ့ရွှေ့သွားတယ်လို့ပြောနေတာအတ္တပါ ဝိညာဏအတ္တတော်သမုပ္ပါဒတိဆိုရက်သက်္ကာရတိ20ရဲကဝိညာဉ်စိတ်ဝိညာဉ်ကိုအတ္တလို့ဆွဲလာတာဝိညာဏအတ္တတော်သမုပ္ပါဒတိဒီဆုံးမှာပါပါတယ်အဲ့ဒါတွေကဟိုနည်းနည်းနည်းနည်းလို့မှားရကြည့်ပါခဲ့လို့ဘုညာချာတော့ဝိညာဏစိတ်ဝိညာဉ်ကိုအတ္တတော်အတ္တကောင်ကိုသမုပ္ပါဒတိရှုပြီးဝိညာဉ်ကိုအတ္တကောင်လို့ထင်တယ် အဲဒါတမျိုးဝိညာဉ်အာတကောင်ဆိုတော့ယုတ်ကအာတကောင်မဟုတ်ဘူးပေါ့လေဒါပြင်ဝေဒနာပညာသင်္ခါရတွေလည်းဒီထဲမှာပါဘူးမပါရင်လည်းဝိညာဉ်ဆိုတော့ဒါဒီနဲ့တွဲတာဖြစ်နေတာပါပဲဒါမဲ့ဝိညာဉ်တက်တက်ကလေးတို့ခွဲစိတ်ယူမယ်ဆိုလို့ရှိရင်ဟိုဟာတွေလည်းချမ်းနေတာပါစိတ်ကလေးတွေခွဲရတယ်အာတပဲဆိုလားဝိညာဏဝန္တာဝအတ္တနာ

စိတ်ဝိညာဉ်ကိုမှီပြီးတော့အတ္တဟာဖြစ်နေတာပဲစိတ်ဝိညာဉ်နဲ့အတ္တမကင်းရမကင်းရအောင်လေဒါမှမဟုတ်စိတ်ဝိညာဉ်ကအတ္တမဟုတ်ဘူးအတ္တကတခြားပဲလို့ဒီလိုယူဆရတယ်အားလုံး၄ခုပေါ်တယ်ဒီပြင်ခန္ဓာတွေလည်းဒီလိုကြီးတဲ့၄ခု၄ခုပါပဲအဲစိတ်ဝိညာဉ်တက်တက်အတ္တလို့ထင်တာကတပါးစိတ်ဝိညာဉ်ရှိတယ်အတ္တမှာစိတ်ဝိညာဉ်ရှိနေတယ်ဒီလိုထင်တာကအဲယူဆတပါးဒိဋ္ဌိတပါးပေါ့ အတ္တကိုမှီပြီးတော့စိတ်ဝိညာဉ်လေးကပြီးနေတာလို့ထင်တာလည်းရှိတယ်စိတ်ဝိညာဉ်ပေါ်မှာပဲမှီပြီးတော့အတ္တလေးကပြီးနေတယ်ဒီလိုလည်းတစ်ပါးအလုံး၄ပါးပေါ့ခန္ဓာတစ်ပါးတစ်ပါးဒီလို၄နည်းပါပဲဒါမှလည်းဥစ္စာသာဝေဘုဒ္ဓလည်းမရှိတဲ့ပုဂ္ဂိုလ်တွေပြောရင်လည်းစုပ်တယ်ဆိုဒါကြောင့်ဘုညက်တာတွေကြော်ထားတယ်လည်းဥစ္စာလည်းအဲတစ်ခုချင်းတစ်ခုချင်းတော့ကောင်းပါရဲ့ကွာရုပ်ကိုအတ္တလို့ထင်တယ်ငါလို့ထင်ကြလားရုပ်ကိုကြီးငါလို့ထင်တယ် ဝေဒနာကိုအတ္တလို့ထင်တယ်ဒါတော့ရှင်းတယ်ပညာကိုအတ္တလို့ထင်တယ်ဒီကုချင်းဒီကုချင်းတော့သူကသင်္ခါရဆိုတော့သင်္ခါရကပါတဲ့ဝေဒရာဖြစ်ဖြစ်ပေါ့လောဘလိုချင်တာငါပဲဒေါသဖြစ်ဆိုတာငါပဲစသည်ဖြင့်ထင်တာတွေသင်္ခါရကိုအတ္တလို့ထင်တာတွေဝိညာဉ်အတ္တထင်တယ်ဆိုတော့စိတ်ပေါ့အဲစိတ်ကလေးအတ္တလို့အဲဒီပါဠိဆိုတဲ့ညာကစိတ်ဝိညာဉ်အတ္တလို့ထင်တယ် ဒီကြီးဘုရားဘုရားအလောင်းတော်ဘုရားတွေမှာရှိခဲ့တဲ့ရုပ်တော့မပါဘူးစိတ်ကလေးပဲပါတာပဲဒီကတ္တဝါတွေလည်းဒီလိုပဲရုပ်တွေကတော့ဆရာဆရာဘုရားပြည့်စည်ပြီးကျမ်းနေတယ်စိတ်ကလေးကတော့မပြည့်ဘူးခန္ဓာကိုယ်တစ်ခုကခန္ဓာကိုယ်တစ်ခုကြောင်းလဲပြီးတော့ပြီးလာတယ်သူကဒီလိုယူဆတာပဲအခုအတ္တဝါဒအယူရှိတဲ့ဘာသာတရားတွေမှာလည်းဒီတိုင်းပါပဲ။ သေချာကိုကျမ်းနဲ့သေချာစရဏရေးထားတယ်သင်ယူကျမ်းနေပါကြီးအတ္တကိုနှစ်ခုရှိတာလေဒီကတော့ရုပ်ရောပါပဲကိုနှစ်ခုရှိကိုကျမ်းကတစ်ခုတဲ့ကိုနုကတစ်ခုကိုကျမ်းကတော့သိတဲ့ခါကျပြည့်သွားတာပဲဒါပေမဲ့လည်းမျက်စိနဲ့မမြင်နိုင်တဲ့ကိုအနုအတ္တလေးရှိသေးတယ်အဲဒီအတ္တလေးကတော့ကိုကျမ်းကြီးပြည့်သွားတဲ့ခါကာလကျတော့ ခြားနေရာရွှေ့ပြီးတော့အဲရုပ်ကိုအသစ်ထဲမှာဝင်ပြီးတော့သူကတီးနေတယ်ပေါ့အဲပရိသေတီအဲဒီအနေနဲ့တီးသွားတယ်အတ္တအဲဒီတော့သူကဒီကကျမ်းနဲ့ကျေရနာဆိုထားတယ်အဲဒါလိုပဲဒီကစိတ်ကလည်းစိတ်ကလေးကဒီကရုပ်ကိုကြီးပြည့်စည်သွားပြီဆိုရင်တခြားနေရာရွှေ့ပြီးတော့ရှားရုပ်ကိုကြီးမှီပြီးတော့ဖြစ်နေကြတယ်အဲဒီကပြည့်စည်ကြရင်နောက်နောက်တစ်ခါရုပ်ကိုကြီး မိပြီးတော့ရှင်းအဲဒီလိုပဲဘဝတိုင်းဘဝတိုင်းစိတ်အပြစ်မဟုတ်ဘဲနဲ့စိတ်အဟောင်းနေပဲတဲ့ယုတ်ကတော့အပြစ်တွေလို့မယူဆတာလေအဲ့ဒါအများကြီးအဲ့ဒီဆွဲလန်းကရှိတတ်တယ်တရားနှလုံးသွင်းအာမထုတ်ဘူးတဲ့ဘုရားဘာသာတွေလည်းဒီလိုဆွဲလန်းရှိတာပဲဘုန်းကြီးတို့ငယ်ငယ်တုန်းကဆရာမကြီးတွေပြောပြတာကြားဘူးဒီလိုပဲသူက ပရိသေနေလို့ရှိရင်ကလေးကငယ်ကမဇ္ဈကဝင်လာတယ်လို့လို့ဘာလို့လို့ပြောကြတာလဲသက်ထွက်တော့တော့လည်းနှာခေါင်းကထွက်သွားတယ်လို့ဘာလို့လို့ပြောကြတယ်မှန်ကတော့ကိုအဲဒီလိုအာတအကောင်လေးဆိုရှိတာမဟုတ်ဘူးယုံနာအစဉ်ရှင်းရှင်းရှင်းရှင်းစိတ်စိတ်လေးတွေ ဆုံးသွားရင်နောက်နောက်ဖြစ်ဖြစ်သေးတယ်ဖြစ်ဖြစ်တွေဖြစ်ဖြစ်ပြီးတော့ကြမ်းကြံနေတာဖြစ်ဖြစ်နဲ့နောက်ဖြစ်ဖြစ်ဖြစ်နဲ့နောက်ဖြစ်ဖြစ်ဖြစ်နဲ့နောက်ဖြစ်ဇာတဲ့ပြင်တာဖြစ်ဖြစ်များများပါပြီနဲ့သူကအဲဒီလိုသွားနေတိသက်ခါကာလစိတ်စိတ်ဆိုတာလည်းပဲရင်စိတ်မျိုးလိုပါထူအောင်သူကသူစိတ်နောက်မှာသူ့နဲ့တစ်ဆက်တည်းမဖြစ်ဘူးကာလောကဘဝပြဌာနမှာအဲဒီမှာသွားပြီးတော့စိတ်ကဖြစ်တယ်ဖြစ်ဖြစ်တော့လည်း ရှင်းစိတ်နဲ့နောက်စိတ်အတူတူပါပဲဒီနာရှင်းစိတ်ပြီးနောက်စိတ်ဖြစ်တယ်လို့ဒီလိုဘဝထဲမှာရှင်းစိတ်ပြီးနောက်စိတ်ဖြစ်တယ်လို့ပါပဲဒီကလည်းပေတာနဲ့ပေတဲ့စိတ်စိတ်ဆုံးလိုက်တာနဲ့ဘုံမှာဘဝတွေဒိဋ္ဌိစိတ်ဆိုတာဖြစ်တယ်အဲဘဝစပြီးတော့ဖြစ်လို့သူ့ကိုပရိသေလို့နာမည်ပေးတာဒီလိုပါပဲစိတ်ကတော့အဲရှင်းဘဝစိတ်ဆုံးနောက်ဘဝစိတ်ဖြစ်အဲဒီစိတ်ရှင်တွေတွားရမိတာပြီးတော့တွားပြီးတော့နောက်ဆုံးကြတော့အဲဒီစိတ်ရှင် ပြတ်သွားတယ်ပြတ်သွားတဲ့ခါကလာကြရင်ဘဝအပြင်မှာစိတ်စိတ်ကလေးဖြစ်တာဟောအဲဒီတော့စိတ်ကလေးတွေတပြေးပြေးစီတန်းပြီးတော့ဖြစ်နေပရိသီလည်းညာသိနေတယ်တော့ပဲတရားရှိမှလို့ကောင်းတဲ့ပုဂ္ဂိုလ်ကြတော့ဒီလိုထင်တယ်ကွာစိတ်တွေဟာဒီခါဒီစိတ်ပြေးပြေးဖြစ်နေငုံနေအဲတချို့ကမေးတယ်တရားကဘယ်တော့မှပြီးမလို့ တရားတို့ဘယ်တော့ရမလို့အဲကမ္မဋ္ဌာန်းဆရာတွေကပြောတယ်အဲဒီအနာမစက်ဖြစ်ပြနေတဲ့စိတ်တွေကုံသွားလို့ရှိရင်ရမယ်အဲဒီဖြစ်ပြနေတဲ့စိတ်တွေဆုံးသွားမှရဆိုတော့တရားတို့တဲ့ပုဂ္ဂိုလ်စိတ်တွေဒီပြီးဒီစိတ်ပိုင်းခြားပြီးတော့သိနေတဲ့ယောဂီကိုသူကဟိုနေအသာနာပုဂ္ဂိုလ်မဟုတ်ပါဘူးသူကအထက်တော်ရောက်နေတဲ့ပုဂ္ဂိုလ်သင်္ဃာညာတို့အထက်ရောက်နေတဲ့ပုဂ္ဂိုလ်သင်္ဃာရုပ္ပခါတွေရောက်နေတဲ့ပုဂ္ဂိုလ် အဲ့တော့စိတ်စဉ်နဲ့ပြင်လာလည်းပြီးတယ်စိတ်ကဒီကြီးစိတ်မကုန်းနိုင်ဘူးဟိုစိတ်မှလည်းသုံးတာမရှိဘူးဒီစိတ်ကဖြစ်လာတယ်အဲ့ဒီစိတ်မှလည်းသုံးတာနောက်စိတ်ကဖြစ်လာတယ်မကုန်းနိုင်မကုန်းမဆုံးနိုင်အောင်ဖြစ်တယ်ဒါဒီစိတ်ဒီကုန်းအောင်ဆိုရင်ကုန်းမကုန်းမတော့မလားလို့ဒါတော့အောင်မရဘူးကုန်းနေတယ်နောက်ဆုံးကြတော့ဝိပဿနာဉာဏ်ကျင့်တာတဲ့ခါကျသင်္ဃာရုပ္ပကဉာဏ်နဲ့ပြီးတော့ဘုဒ္ဓနာဂါမိနိဆိုတဲ့အမြလောမဉာဏ်ဖြစ်ပြီးနိဗ္ဗာန်ကိုသိညွတ်သွားတဲ့အခါ နိဗ္ဗာန်အာယုံကိုစိတ်ကရောက်လာတာကိုဒီကယုံနာစင်တွေကလုံးလုံးပြတ်တာတော့မဟုတ်ပါဘူးယုံနာစင်တွေတော့ရှိပါတယ်ရုပ်ကိုကြီးကရှင်မြဲရှိနေတာပါပဲဒါမှမဟုတ်နိဗ္ဗာန်မြတ်မပြည့်တဲ့ဘုဒ္ဓဂူမဲ့ဖို့ဆိုတဲ့တရားတွေကဒါတွေကယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်ကိုအောင်ပြီးတာယုံနာသင်္ခါရတွေဘာမှမရှိဘူးသင်္ခါရတွေလုံးဝစိတ်သုံးနေတဲ့သဘောပဲအဲ့ဒါပဲတွေ့ရတယ်အဲ့ဒါအဲ့ဒီခါမှာယုံနာရှင်ပြတ်ပြီးဆုံးသွားတယ်ဆိုတာ ကိုယ်တိုင်တွေ့ရတာပဲတရားတွေ့တဲ့ပုဂ္ဂိုလ်တွေအဲဒါကြောင့်တဘွားတဘွားကြောင်းရှိတယ်ဆိုတာစိတ်ကလေးတွေအသေးသေးရှင်းနေတာပါပဲအဲဒါကိုသာတိကဒီလိုသဘောမကျတော့ဒီဘဝစိတ်ကပဲနောက်ဘဝပြောင်းလာတယ်ဒီစိတ်ထဲပဲဒီစိတ်ကလေးကအတ္တကောင်ပဲသူကရှင်းနေတယ်အဲဒီမြတ်စွာဘုရားမေးပါတယ် ဒီစိတ်ကမင်းအတ္တကဘယ်လိုအားလုံးဆိုတော့ဝတော်ဝီရောဝတော်ပြောလဲပြောဆိုတတ်တယ်ဝီရောခန္ဓာနဲ့ခန္ဓာသာသိလဲသိတတ်တယ်အဲ့ဒါဟာအတ္တကောင်ပါပဲဆိုပြီးတော့ပြောတယ်မြတ်စွာဘုရားဒီလိုမေးငါဘုရားဒီလိုဟောတာအပြင်ဘယ်တော့မှမကြားဘူးလို့ပြီးတော့ဒီဖြေပြမကြည့်ဘူးဒီလိုတော့ကြားဘူးတော့မဟုတ်ခုနဇာနိပတ်တွေနဲ့ သူကသူတွေးပြီးတော့ယူထားတာပြင်းတယ်ဘုရားကဒီလိုတရားဟောတာမရှိပါဘူးခေါ်လည်းမဟောပါဘူးအဲဒါငါဘုရားဟောတာနဲ့တခြားစီတဲ့သင်္ဃာဘုရားဟောတဲ့တိုင်းသိတာမဟုတ်ဘူးဘုရားသူ့ကိုသုံးမဩဝါဒပေးတယ်ဒါပေမဲ့လို့ယူစွာဆွဲမြင်တတ်တယ်အဲသူယူထားတဲ့ယူကမှားနေတယ်ဆိုတာဘုရားပြောတာကိုသိပြီးတော့သဘောမကျလက်မခံနိုင်ဘူးသိနေတယ် အဲဒါအစွဲညာသိခက်တာဆိုပြီးဆရာမင်းလို့ရှင်ပြင်းအမှန်ဖြတ်ပါရဲ့သာသာဗျာသတိဉာဏ်ကြီးဟောတယ်။ပါတိပြောတယ်လို့သင်တို့ငါပြောဟောတာများကြားဝရလားလို့မကြားဘူးပါဘူးတဲ့ဒီလိုမရှိပါဘူး။သူเจ้าနဲ့သူအကျိုးစိတ်ကလေးတွေတည်းဖြစ်နေဒီလိုပဲသိတာပဲ။သာသာဗျာသက်ကုံသာပိစ္ဆဥပိစ္ဆဥပတိသက်ကုဝိညာဏစသည်ဖြင့်မျက်စိနဲ့သင်္ကောင်းမြင်ပြီးတော့မြင်ပြီးတဲ့ဖြစ်သည်မြင်ပြီးကကြားပဲ။ နားနဲ့သံကိုကြားပြီးတော့ကြားသိစိတ်ဖြစ်လာပြီးကြားသိစိတ်ကလည်းကြားတယ်နှာခေါင်းနဲ့နှာကိုနာပြီးတော့နာပြီးစိတ်ဖြစ်လာပြီးဒါလည်းကြားတယ်မြင်သိတာကကြားသိတာမဟုတ်ကြားသိတာက နာသိတာမဟုတ်ဒီပုဂ္ဂိုလ်တွေကတော့သက်သက်လုံးတစ်ဘဝလုံးသိရတယ်စိတ်ရဲ့တယောက်ရဲ့ထင်တာကိုသူကပြီးတော့မြင်တာလဲငါကြားတာလဲငါနာတာစသဖြင့်တွေ့ရှိတာအကုန်လုံးငါကြီးရအောင်မင်းလားသူကဒီလိုမဟုတ်ဘူးသူခိုက်တာနဲ့သူအာယုံ ကြောင်းရင်ဖြင့်လည်းအသေးသေးပဲမြင်အဲမြင်တာကတခြားကြားရင်ကြားလာတာတခြားတယ်လို့တခြားစီပဲမြင်တာမှလည်းပဲအသင်းအယောင်နဲ့ခွဲလိုက်လို့ရှိရင်လည်းရပါပဲအချူမြင်တာစိတ်နဲ့အမဲမြင်တဲ့စိတ်တခြားစီပဲကွာအဲအချူပဲမဲ့လည်းအကြာကြီးကြည့်နေအကြာကြီးမြင်နေတယ်လို့ဆိုရဒါပေမဲ့လည်းတမြင်ပြီးတမြင်အသေးသေးတွေပါပဲအဲမြင်လိုက်ကြောက်လိုက်မြင်လိုက်ကြောက်လိုက်အသေးသေးတွေ ဝိပဿနာဉာဏ်ပင်နာဉာဏ်ရောက်တဲ့အခါကျတော့အဲ့ဒီတိုင်းကြည့်တာပဲမြင်ပြောက်မြင်ပြောက်မြင်ပြောက်ပဲကွာဒါပေမဲ့လို့မြင်တာကိုမြင်တိုင်းမြင်တိုင်းကြောက်တယ်လို့ထင်တာကတော့ဉာဏ်ထက်တဲ့ပုဂ္ဂိုလ်မှထင်တယ်ကြားတာကတော့ထင်ပါရဲ့ကြားတယ်ကြားတယ်ကြားလဲပြောလဲကြားလဲပြောလဲကြားလဲပြောလဲဒီပညာတွေလည်းပဲထင်လွယ်ပါရဲ့ကွာမြင်တာကလည်းထင်တယ်အဲ့ဒါမြတ်စွာဘုရားဥပမာနဲ့မိမိဥပမာနဲ့တူပါသေးတယ် မီးများဟာတဲ့သေးရွယ်လောင်တဲ့မီးကသေးရွယ်မီးပဲမှိုက်လောင်တဲ့မီးကအမှိုက်မီးပဲအဲမြက်လောင်တဲ့မီးကမြက်မီးပဲဆင်းလောင်တဲ့မီးကဆင်းမီးစသည်ဖြင့်ပေါ်လေသူကမီးဒီတမီးတဲ့လို့အောင်မရတာပါဗဂတိပုဂ္ဂိုလ်တွေကတော့မီးရဆက်လောင်သွားလို့ရှိရင်တမီးတဲ့အောင်မယ်တော်မီးရွာတွေများလောင်သွားတာအဲအကြာကြီး အဲတမိုင်တမိုင်မက၄၅မိုင်မကလျှောက်ပြီးတော့လောင်သွားတယ်တော့အောင်းမရတယ်ဒါပေမဲ့အသေးသေးကြီးတွေပဲသိရကလေးတွေအသေးသေးတွေကြောင်းလဲကြောင်းလဲနဲ့မီဒီယာအသေးသေးပဲပြည့်တရေသေးတယ်လည်းသူအပိုင်းနေကြီးပဲအသေးသေးကြီးတွေပါပဲအဲဒါကိုခုကလာသိပ္ပံဆရာတွေကသံတထတာနဲ့တော့အနာဟန်ကြပါတယ်သိရဆရာတွေကလျှောက်ပြတာမီဒီယာအလင်းရောင်လေးတွေ အမင်းမှုန်လေးတွေပေါ့အသေးသေးဖြစ်လာတစ်စက္ကန့်မှာချိန်ပေါင်း90ရှိအသေးဟောင်းပြောင်းလဲတာတစ်စက္ကန့်အတွင်းမှာတစ်စက္ကန့်ဆိုများများပဲတပါအကြောင်းအဲ့ဒီတွင်မှာအချိန်ပေါင်း90ရှိတယ်အဲ့ဒါအသေးသေးတွေဖြစ်လာပဂရိပုဂ္ဂိုလ်တွေတော့ဒီတိုင်းပိုင်းခြားပြီးပြီးတော့ဘယ်မလွယ်ပါဘူးဝိပဿနာဉာဏ်ရှင်းတဲ့ပုဂ္ဂိုလ်တွေတော့ပြင်ပြီးမယ်ဆိုသိနေပါတယ်။နာဉာဏ်နဲ့ဥစ္စာပဲ။အဲဒါ အဲဒီအလင်းရောင်လေးတွေအသေးသေးဖြစ်တာလို့ပဲမြင်ပြီးတာတွေလည်းအသေးသေးဒီလိုဖြစ်နေတာပဲအတူတူပဲဒါကြောင့်မို့မြင်ပြီးတိုင်းကြားပြီးတိုင်းအသေးသေးကြီးတယ်ပဲလို့မြတ်စွာဘုရားဟောပါတယ်အဲအဲဒီလိုသိရအောင်လို့ခုတရားထုတ်ရတာအဲဒီလိုမသိလို့ရှိရင်ဝိညာဉ်ကိုငါငါစိတ်ဝိညာဉ်ငါငါဥစ္စာဟုရှင်နေတယ်ဒါအများကြီးဘယ်လိုရှင်းနေကြလဲယင်ဝိညာဉ်တစ်မျိုးတစ်မျိုးဖြစ်သွားတော့အခါအဲဒီစိတ်ဝိညာဉ်တစ်မျိုးတစ်မျိုးဖြစ်သွားပြီ အခုတော့မကြမ်းပါတဲ့ရုပ်အကြောင်းပြုပြီးတော့ပေါ့နာကျင်ကြိုက်ဆဲမှု ကိုလေးလံထိုင်မှမှုဒါကြောင့်ပြုပြီးစိတ်ဟာခြင်းကတော့မဟုတ်ဘူးတမျိုးတမျိုးဖြစ်ပါရဲ့အဲမှာသိမချမ်းမသာဒုက္ခစသည်တွေဖြစ်တတ်ပြီအဲဒီလိုမဖြစ်ရအောင်လို့ခုစိတ်ကူးတဲ့စိတ်ကူးတဲ့စိတ်ကြည်တဲ့ဖြစ်တဲ့မှန်နေရတာမြင်တာလည်းမှားရကြားတာလည်းမှားနာနာသာသတွေ့ရတာမှားရစိတ်ကူးစမ်းကြံတာမှားရအောင်းနေပင်နဲ့မှန်ရင်စိတ်ကူးရဖြစ်တဲ့မှား တော့သူကသိရတာပဲ။ကောင်းတယ်၊ပြင်းတယ်၊မှန်တယ်၊စိတ်ကူးလေးဖြစ်စိတ်ကူးရဆိုရင်အစမရှိဘဲနဲ့သိကလေးပဲစိတ်ကူးလေးခုမှဖြစ်တာ။ကျွေးတာနဲ့မရှိဘူးကြောက်သွားပြီ။အဲဒီတော့ဒုက္ခိုက်တာနဲ့သူဖြစ်ပြနေတယ်တရားပဲဆိုတာမှန်တင်ကြပါရဲ့။ယောဂီပုဂ္ဂိုလ်မှာသင်ကြားအဲဒီလိုသင်ကြားလို့မမြဲတဲ့တရားပဲမမြဲရင်တော့ဒုက္ခဆင်းရဲပဲ။ဒါမှအာကုဇ္ဇကောင်းတဲ့တရားမဟုတ်ဘူး။ သူသဘောတိုင်းသူဖြစ်ပြနေတဲ့အနတ္တတရားပဲသဘောတရားမျှပဲဒါလိုသိရင်ငါမဟုတ်ငါဥစ္စာမဟုတ်ဒီလိုလည်းသိရတာပဲအဲဝိညာဉ်ကိုစိတ်ဝိညာဉ်ကငါငါဥစ္စာမဟုတ်နိစ္စဒုက္ခအနတ္တကိုသိမြင်တယ်ယင်းစိတ်ဝိညာဉ်တစ်မျိုးတစ်မျိုးဖြစ်သွားတော့လေသောကသတိမဖြစ်ပဲအမြဲချမ်းသာသွားနေရသည်အဲ့ဒါက နောက်ဆုံးပါပဲခိုင်ပါလေဆိုရမယ်စိတ်ဝိညာဉ်ကိုမာနဥစ္စာမဟုတ်မိစ္ဆာဒုက္ခအနတ္တဟုသိမြင်ဟင်ဉာဏ်စိတ်ဝိညာဉ်မျိုးတည်းဖြစ်သွားတော့လေဘောပါကသည်မဖြစ်ခဲငြိမ်းချမ်းသာစွာနေရပြီ စိတ်ဝိညာဉ်ကိုနာနာဥစ္စာမဟုတ်မိစ္ဆာဒုက္ခအနတ္တဟုသိမြင်နှင့်ဉာဏ်စိတ်ဝိညာဉ်ညွတ်တမီဖြစ်သွားသလဲဩဘာသာသည်မဖြစ်ခဲမြဲချမ်းသာစွာနေရသည်စိတ်ဝိညာဉ်ကို Namo တာဟုသိမြင်လင်ဉာဏ်စိတ်ဝိညာဉ်အမျိုးသမီးဖြစ်သွားတယ်လေဩဘာသတိမဖြစ်ပဲမြဲချမ်းသာစွာနေရသည်အဲ့ဒါဟာအဲ့ဒါဟာကိုမကြမ်းမာတော့လေစိတ်ကြမ်းမာပုံဖြစ် အဲ့ဒါမကြမ်းမှာတော့လေသိကြမှာဘုံဖြစ်ပြီအဲ့ဒါကိုမကြမ်းမှာတော့လေသိကြမှာဘုံဖြစ်ပြီအဲကိုမကြမ်းမှာတော့လေစိတ်ကိုတော့ကြမ်းပါစေရမယ်လို့မြတ်စွာဘုရားဟောတဲ့မြတ်စွာဘုရားကပြည့်ဩဝါဒအရာ စိတ်ချမ်းမအောင်ကျင့်ပုံကျင့်ပြီးဒါတွေကိုဟောပြပါတယ်ဒါခန္ဓာ၅ပါးနဲ့သင်္သာရိပုတ္တရာဝေဖန်ပြီးတော့ကြည့်ရတယ်ရုပ်ကိုယ်တစ်ခုတည်းဆိုရင်လည်းပေါ်တော့ပေါ်နေတာပါပဲဒါမှမဟုတ်ခန္ဓာ၅ပါးနဲ့တူပါပြခန္ဓာ၅ပါးနဲ့ကြတော့ပညာတို့သင်္ခါရတို့စိတ်တို့ကိုပြီးတာယူမယ်ဆိုလို့ရှိရင်ရုပ်ကိုမဟုတ်ဘဲနဲ့ပြည့်တယ် စိတ်တွေစကောင်းနေတာအခုစိတ်ဆိုးလာတယ်လူလူပြင်းလာတယ်အဲဒါသွားယူလို့ရှိရင်ခိုးမှုပဲပြင်းတယ်ကိုဖြစ်အောင်ရုပ်ကိုယ်ကိုသွားဆိုတယ်ရုပ်ကိုအိုမင်းမစွမ်းဖြစ်လို့နေမကောင်းတယ်မြတာဖြစ်လို့ကျမ်းမာဖြစ်လို့အဲဒီဟောပြန်တဲ့အခါစိတ်တော့ချင်းကျမ်းမာဖြစ်စဉ်နဲ့ကျမ်းမာစီရမယ်စိတ်ကြည်ကြည်နဲ့ရှိစီရမယ်အခုတရားဆုံးတယ်အဲဒီတော့စိတ်ကြည်နေအောင်လုပ်ပါပဲ နေမကောင်းဆန္ဒဖြစ်တဲ့အခါလည်းပဲအဲ့ဒီဒုက္ခဝေဒနာတွေရှုမှတ်နေရင်သိကြည်နေတာပါပဲရှုမှတ်ပြီးတော့နေနိုင်မှုကရည်ကြည်ပါတယ်။အာဆန္ဒကြီးဝယ်ပြီးတော့မှနေသွားပါလေ။ဒီကသိညာပါသတော်ဆုံးသွားပြီ။